ဘုန်းကြီးတို့ဒီနေ့က2023ခုနှစ်ဇွန်လ19ရက်စနေနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်သင်ကြားပို့ချချက်ညနေပိုင်း9နာရီချိန်သဘောတရားရပိုင်း339အသုံးချခြင်းလားမြတ်ပဋ္ဌာန်ပိုင်း80ဝိပယုဒ္ဓပစ္စည်းရောပိုင်း3တော့ဆက်လက်ပြီးဘုန်းကြီးတို့ သင်ကြားပို့ချကြမယ်ဝိပယုဒ္ဓပြည်ကိုဆက်လက်လေ့လာကြမယ်။နေဝိပယုဒ္ဓပစ္စည်းလေးပါဠိလေးနဲ့လည်းကြည်ထားနော်။ပါဠိလေးနဲ့ကြည်ထား။ဝိပယုဒ္ဓပစ္စည်းနဲ့တံပယုဒ္ဓပစ္စည်းဆိုတာဒီခုနဲ့တူလုံးဝမတူဘူးနော်။အဲတံယုတ်တာပစ္စည်းဆိုတာကနန်နန်ချင်းပဲ ကျေစုပြုတယ်ပေါ့ပါဠိလေးကြည့်လိုက်စရောခန္ဓာရူပိနောအညမညံတံမြုဒ္ဒပစ္စေနာပစ္စယောရုပ်ရုပ်ချင်းလည်းကျေစုမပြုဘူးနာနဲ့ယောဂလည်းဘယ်တော့မှကျေစုမပြုဘူးတံမြုဒ္ဒပစ္စည်းနဲ့ဝိပယုဒ္ဒပစ္စည်းချာရူပိနောဓမ္မာအရူပိနံဓမ္မာနံယုတ်တရားတွေအနန္တရားကိုကျေစုပြုတယ် ရူဘီနောအရူဘီနောဓမ္မရူဘီနံဓမ္မနံကိုပြုတ်တာဖြစ်စဉ်နံတရားတွေကယုတ်တရားတွေကိုခြေစုပ်ပြုတယ်အဲပြနံတရားချင်းချင်းဘယ်တော့မှဝိပြုတ်တာဖြစ်စဉ်ခြေစုပ်မပြုဘူးဒါမျိုးမှတ်ထားဒါလေးတွေနားလဲသဘောပေါက်တော့အဲမနေ့ကဘုန်းကြီးတို့ပစ္စည်းလေးတွေတိတ်ပြောက်ဆက်ကြည့်မယ်နော် မနေ့ကဘုန်းကြီးတို့ကပုရိသတာဝိပုဝုဒ္ဓပုရိသတာဝိပုဝုပုရိသတာဝုဒ္ဓပုရိသတာရှိတယ်။ဥထရမဏပုရိသတာဝိပုဒါမျိုးတွေခွဲလာ။အဲတော့ဝုဒ္ဓပုရိသတာဝိပုကြတော့ဝိပုဒ္ဓပစ္စည်းရှိတယ်။ဥထရမဏပုရိသတာဝိပုအဲဒီမှာအဲ့ဒီဟာနဲ့ပတ်သက်ပြီးမေးစရာလေးရှိတာပေါ့နော်။ငေါကအဓိပ္ပာယ်ဆက်ကြည့်ရရင် အာယုံ6ပါးတို့သည်ဝိပဿနာပစ္စည်းတရားနဲ့မပါဝင်ရခြင်းဒီအကြောင်းလေးပြောမယ်။အဘုရိဇာတပစ္စည်းမှာကကာကြီးကပါလေဘုထုယုတ်6ပါးနဲ့ဝိညာဉ်6ပါးတော့ကျေစုပြုတယ်။နော်ဘုရိဇာတပစ္စည်းကိုလှမ်းပြီးနည်းနည်းဒီဘုရိဇာတပစ္စည်းကိုကြည့်မယ်နော်။ပါဠိလေးကြည့်လိုက်ဘုရိဇာတပစ္စည်းအဲတွေ့ပြီ။ သက္ကာယနာသက္ကုညာနာတွေကတန်တမ်းပြီးတော့ကနေဓမ္မနာပုရိသတာပစ္စည်းနာပစ္စည်းယောသက္ကာယနာဆိုသက္ကုတုယောသောတာယနာဆိုသောတာဝတုယောခန္ဓာယနာဆိုခန္ဓာဝတုယောဇင်ဝါယရဏဆိုဇင်ဝဝတုယောကာယယနာဆိုကာယဝတုယောဆုံးပိုင်းလေးကြော်ရှိလိုက်ဆုံးနာလေးမှာရံရူပနေတာယအဲ့ဒါကြတော့ဝိတုယောက6ပါးရှိတာကိုသက္ကုဝတုသောတာဝတုခန္ဓာဝတုဇင်ဝဝတုကာယဝတု အဲနောက်ပါကြလဲရန်သူပန်ကြတော့ဟရိယဝတ္ထုယုတ်တော့မညွန့်ဘူးဒါမှမဟုတ်ဒီဝတ္ထုယုတ်တစ်ခုကြတဲ့အတွက်ဒီဝတ္ထုယုတ်ယူတယ်အဲတော့ပုရိဇာတဝိပယုတ်တပစ္စည်းမှာပုရိဇာတမှာဒီမှာအဲ့ဒီဝိဓုယုတ်6ပါးကြောင့်ဘုံဉ္ဉ်ဖြစ်တယ်ဆိုတဲ့နေရာမှာလဲဝိဓုပုရိဇာတပစ္စည်းနောက်အဲ့ဒီအောက်ရူပါယနာဒီမှာကြည့်လိုက်ရူပါယနာသရယနာခန္ဓာရတယနာဗုဒ္ဓဝိုင်းနာ နော်ရူပန္တရခန္ဓာရတဘုဒ္ဓဘာယနာဒီအာယုံ၅ပါးနေပြီးတော့လေဝိညာဉ်၆ပါးကိုကျေစုပြုရအိမှာဟောပါတယ်ပြီးတော့ဒီအဝါလေးနဲ့ပြတာကဒါဘုထာရမဏပုရိသတာပေါ့နော်အခုဘုန်းကြီးတို့ဒီအနီရောင်လေးနဲ့ပြတာအာရမဏပုရိသတာခေါ်တယ်အဲ့လိုနှမျိုးခွဲခြားပြီးဟောပဲအဲ့တော့ဒီမှာလည်းပဲအခုဝိပယုတ်တပစ္စည်းမှာလည်းပဲဝိရိယ6ပါးကဲ့သို့ပဲ အာယုံ6ပါးကိုလည်းမိမိတို့နဲ့မိမိတို့ကကျေးဇူးပြောတဲ့ဝိညာဉ်6ပါးတို့နဲ့မယောမနောတည်တည်ကြကင်းကွာနေတဲ့အတွက်ဒီအာယုံ6ပါးတို့ကိုလည်းဝိမြုဒ္ဓပစ္စည်းတရားများ ခေါ်ထိုက်တယ်မဟုတ်ပါလားဒါမေးစရာရှိတော့ဟောဒီမှာကကြတော့ तू ကဝိရိယ6ပါးပဲဝိပယုတ်တပစ္စည်းဝိရိယ6ပါးနဲ့ဝိညာဉ်6ပါးပဲဝိပယုတ်တပစ္စည်းနေတာဟောတာလေအာယုံ6ပါးနဲ့ ဝိညာဉ်6ပါးကိုအောင်6ပါးကိုအကြောင်းပြုပြီးဝိညာဉ်6ပါးကြတော့ဒါကြတော့ဘုပြောပြီးပစ္စည်းမဟုတ်တာအဲ့ဒါကိုပြောချင်တာအောင်6ပါးလေဝိညာဉ်6ပါးလို့နေအောင်မှာဆက်ကြည့်လိုက်ဝိညာဉ်စိတ်6ပါးလို့နေမရှိကြသည်မှာဝိပယုဒ္ဓဖြစ်ကြသည်မှာအထူးပင်ထင်ရှားတယ်ရှင်တွဲဖြစ်ကြသံယုတ်တရားလေးလောက်ဒါမကအတုဖြစ်ဖြစ်သာသတ်တရားများလေးဒီလောက်တန်တရားဖြစ်ဖွယ်မရှိဘူး အကြောင်းပြရင်အောင်မှာပါပဲအာယုံ6ပါးအများပြခန္ဓာကိုယ်ပြင်ပဗိဒမှာဖြစ်တယ်ဒီဝိညာဉ်6ပါးဆိုခန္ဓာကိုယ်တွင်မှာဟရိယဝတ္ထုယုတ်ကိုမိပြုတ်အိစ္ဆဒတဏ္ဍမှာဖြစ်နေနောက်တစ်ခါပြန်ကြည့်လိုက်အာယုံ6ပါးဝိညာဉ်6ပါးတို့မှာဒီမှာဖြစ်နေရအိစ္ဆဒတဏ္ဍဗိဒတဏ္ဍကိုယ်နေအာယုံ6ပါးကဗိဒတဏ္ဍမှာဖြစ်တယ်ဒီအောင်ကြောင့်ပါအမိပြုဖြစ်တော်ဝိညာဉ် ဝိညာဉ်6ပါးကအိစ္ဆတတဏ္ဍာဖြင့်အဲဒီအာယုန်ကြီးကွဲနေပြီးတော့သာသတ္တတော့မဖြစ်နိုင်တဲ့တရားမျိုးဖြစ်နေတို့အဲ့ဒီကနေရာမျိုးများတန်ပြုတ်နေလားဆိုမေးစရာယုံမတန်ရမရှိဘူးဒါကြောင့်ဝိပယုတ်တာပစ္စည်းမှာမပါဘူးလို့ဒီလိုဖြည့်ရှင်းရပြီတော့အောက်ဆက်ကြည့်လိုက်ပါအော်ဝိရိယ6ပါးနဲ့ဝိညာဉ်6ပါးဝိရိယ6ပါးဆိုမျက်စိနားလျာကိုယ်စိတ်ဟောဒီခန္ဓာဝိမှာရှိနေဝိညာဉ်6ပါးကလည်းဒီဟရိယဝတ္ထုယောပေါ့ နှလုံးသားပေါ်မှာတည်နေလက်တစ်ဖက်လောက်ရှိတဲ့သွေးသွေးပေါ်မှာတည်နေတဲ့ဟရိယဝတ္ထုယောပေါ်မှာတည်ပြီးတော့ဒီဉာဏ်နဲ့မနောဉာဏ်စိတ်တွေဖြစ်တော့ပေါ့အဲ့တော့ဘုရု6ပါးနေကဝိညာဉ်စိတ်6ပါးလို့ကဒီခန္ဓာကိုယ်အစ္ဆဒတဏ္ဍမှာမိယာအနေနဲ့မိယာနဲ့မိယာတရားအနေဖြင့်အမိတရားအနေနဲ့ဖြစ်ကြတဲ့အတွက်ဒါကြောင့်အတူတူကဖြစ်နေတဲ့အတွက်တန်ပြုတ်လေလား ဒီလိုတန်တရားဖြစ်ပေါ်ဖြစ်လာအဲ့ဒီလိုယုံမတန်တရားဖြစ်ပေါ်ဖြစ်နိုင် လောက်တဲ့တရားမျိုးကိုသာတန်တရားပြေပြောက်ဖို့အတွက်ဘုရားဝိရိယ6ပါးကိုသာဒါဝိရိယ6ပါးကြတော့ဝိပယုဒ္ဓပစ္စည်းထဲမှာထည့်သွင်းဟောထားတာပဲဒါမျိုးလေးနားလည်ဖို့နော်အဲ့ဒါဆိုကိုကရှင်းရှင်းလင်းလင်းနားလည်တော့ပေါက်သွားတယ်အာယုံ6ပါးကြဗိဓာတဏ္ဍာဖြစ်နေတဏ္ဍာရင်ကွဲပြားနေတဲ့အတွက်ဒါတန်တရားဖြစ်စရာမလိုတော့ အတန်တန်ရင်တူနေတာဟာမျိုးကြိုင်နော်ဒါကဟိုလားတန်တရားဖြစ်ဖို့ရှိတော့ဖြစ်တဲ့နေရာမှာအဲ့လိုတန်တရားပြေပြောက်ဖို့အတွက်ဟောဘုရု၆ပါးလည်းခန္ဓာဣဇဒတန်တော်ဖြစ်တယ်ဝင်း၆ပါးလည်းဣဇဒတန်တော်ပြီးတော့သူတို့ကတန်ပြုတ်မြဖြစ်လေသလားဒီလိုတန်နေတန်ပြုတ်မဟုတ်ဘူးဝိပြုတ်ပဲဆိုတော့ဟောပြလို့ဝိပြုတ်တာပစ္စယောဒီလိုထဲဟောတယ်ဒီလိုမှတ်တော့နော်အောက်ဆက်ကြည့်မယ် ပစ္စာဇာတဝိပယုအဲ့ဒီသွားရအောင်ဒီပစ္စာဇာတဝိပယုကတော့ဘုန်းကြီးတို့ပစ္စာဇာတပစ္စည်းနဲ့အကုန်လုံးတူတူပါပဲအဲ့လိုတူပါလျက်နဲ့ဘာဖြစ်လို့ထပ်ပြီးဟောရတယ်နောက်နောက်ဖြစ်တဲ့စိတ်စီတွေတရားတွေမိမိရှိကဖြစ်နေထိခိုက်နေတည်သောယုတ်တရားများနဲ့စုံမိတွေးဆုံမိကြတဲ့ကမှာတွေးစိတ်စေနံတရားနဲ့ယုတ်တရားတန့်ပြုတ်ဖြစ်လေသလားဒါကြတော့ဘုန်းကြီးတို့အရင်တုန်းရင်ရက်ကပြခဲ့တဲ့ သုတိပရိသနေဝီထီလေးပေါ့ဒီဝီထီလေးနဲ့ကြည့်မယ်နော်ဘဝတစ်ခုဘုန်းကြီးတို့တွေတည်သွားတယ်တည်သွားပြီနောက်ဟုတ်လားဒီဘဝအသစ်မှာရောက်လာကြတယ်လေဒီမှာကြည့်တယ်တည်သွားပြီအရင်ဘဝတစ်ခုကတည်သွားပြီနောက်ဒီဘဝအသစ်ရောက်လာဒီဘဝအသစ်ရောက်လာတော့ဒီပရိသနေစိတ်ဘဝအသစ်ရောက်တယ်သူပရိသနေတည်တာပါပဲပရိသနေစိတ်တည်တာခဏလေးပဲပရိသနေစေဥပတိပင်ဒါပဲဖြစ်တယ် ပဋိသန္ဓေစိတ်ရဲ့ဥပခိုက်တမှာကမ္မဇာယုတ်တွေဖြစ်တယ်မနေ့ကပြောခဲ့ပြီကာယတတကလဥဒုတတကလဘာဝတတကလကလစီ3စီပေါ့ရုပ်ပေါင်း30ဖြစ်တယ်ဒီပရိသန္ဓေစိတ်နဲ့ဒီရုပ်ပေါင်း30ကမ္မဇာယုတ်ပဲပရိသန္ဓေစိတ်ဖြင့်စေတသိက်ဖြစ်မယ်ပရိသန္ဓေစိတ်စေတသိက်ဥပခိုက်တာမှဒီရုပ်30တန့်ဖြစ်တယ်ဒီလိုလဲဖြစ်တယ်ဒါမှမဟုတ်အဓိကကြတာပြောကြရင် အဲ့ဒီမှာဟရိယဝတ္ထုယုတ်ပါတယ်ဒီပရိသန်နေစိတ်တွေကစိတ်မှန်သမျှတစ်ခုခုဝတ္ထုယုတ်ကိုမိပြုပြီးဖြစ်ရတာဟုတ်ဟရိယဝတ္ထုယုတ်တွေမိပြုပြီးဒီပရိသန်နေစိတ်စိတ်တွေဖြစ်တယ်အဲ့ဒါပြောတယ်ပေါ့ဗျာဒီပရိသန်နေစိတ်ကတော့ဥပတိပင်ဆိုတာ ပြတ်သွားပြီဒါပေမဲ့ဒီပရိသန်နေစိတ်နဲ့အတူတူဖြစ်လာတဲ့ကံမစားယုတ်ပရိသန်နေစိတ်ရဲ့ထိခဏမှာဖြစ်တဲ့ဥစားယုတ်ပြဆက်ပြီးတော့ဖြစ်လာနော်စိတ်လို့ဆိုရင်တော့ ခါတည်းသိသွားပြီယုတ်ကအဲ့ဒီလိုမဟုတ်ဘူးနော်16ချက်ကြောင်းအသက်တည်တတ်နေတဲ့ယုတ်ရက်ဖြည်းဖြည်းဖြည်းဖြည်းနဲ့တိုးပွားတိုးပွားဆက်ကဆက်အဲ့လိုမျိုးဖြစ်သွားဆက်လက်တိုးပွားတိုးပွားပြီးအရင်ဟုတ်လားအရင်ယုတ်တွေကပျောက်သွားနောက်ယုတ်သစ်တွေပေါ်လာတိုးလိုက်ပျောက်လိုက်ဒီလိုသွားတော့အဲ့ဒီကနေပြီးတော့ဒီယုတ်ရဲ့တတန်စိတ်ရဲ့တတန်ကြောင့်ဥပတိပင်းဆိုပြီးပါပြီပျောက်သွားရုပ်ရဲ့တတ္တညာ16ချက်အသက်ရှိတာ။အဲဒီပရိသတ်တွေနော် ဘဝင်16ချက်ပေါ့ဒါဆို19ချက်ပြည့်ပြီအဲ့ဒီ16ချက်ဆက်ဖြစ်တယ်အဲ့ဒီ16ချက်ဖြစ်တဲ့အခါမှာဗရမဘဝင်စိတ်ရောဥပခိုက်တာမှာဘုန်းကြီးတို့စိတ်တရားယုတ်တွေစဖြစ်တယ်အဲ့တော့ယုတ်တွေကအဲ့ဒီတိုင်အောင်ဆိုရင်ဗရမဘဝင်တွေဆိုဆိုရင်၃ခုလောက်ဖြစ်နေနော်အဲ့တော့ပရိသန်ဒီစိတ်ရဥပခဏမှာကြတော့ကာမဇာယုတ်ဖြစ်တယ်ကာမဇာယုတ်တခုလည်းဖြစ်တယ်ဆိုဧကဇာကာယပေါ့ကံကြောင့်ဖြစ်တယ် နောက်ပရိသန်နေရထီကာလမှာရောဥဒ္ဒဇာယုတ်ဖြစ်တယ်ကမ္မဇာယုတ်ကလည်းမပြောက်သေးဘူးဆက်ဖြစ်နေကမ္မဇာယုတ်ဥဒ္ဒဇာယုတ်နော်ကံဥဒ္ဒကြောင့်ကမ္မဇာယုတ်ဥဒ္ဒဇာယုတ်နှစ်ခုဖြစ်တဲ့ဒွိစကာယလို့ခေါ်တယ်။ဟောဗြဟ္မဒီဟာတွေကဆက်ဖြစ်တယ်ဒီပရိသန်နေစိတ်ခိုင်ဥပခိုင်မှာဖြစ်တဲ့ကမ္မဇာယုတ်ထီခိုင်မှာဖြစ်တဲ့ဥဒ္ဒဇာယုတ်တွေဆက်လက်ပြီးတည်တံ့ဖို့အတွက်နောက်ကဘဝင်စိတ်က ပရိသတ်တွေစိတ်ချုပ်ပြောက်သွားတော့ဘုံဝင်စိတ်ဖြစ်ဒီဘုံဝင်စိတ်ကပဲသူတို့ထောက်ပံ့ထားတယ်ထောက်ပံ့ထားလိုက်တဲ့ခါကျတော့ဒီဟာတွေဆက်လက်သက်ရှင်နေအဲ့လိုနဲ့ဆက်တက်ဆက်တက်ဖြစ်သွားနောက်ဆုံးတော့ဟုတ်လားအာဇာယုတ်ရတဲ့ချိန်ကာလမျိုးပေါ့လူတို့ဒီကာမဆက်တဘုံသားတွေကြတော့အဲဘုန်းကြီးတို့လူတို့အပယ်လေးဘုံသားတွေကြတော့အမိဝမ်းနဲ့အစာအာဟာရတွေရလာတဲ့ခါမျိုး အာဇာယုတ်တွေပါရလာအဲ့ဒါကြစေတုဇကာယယုတ်တော့ပြောချင်တာကယုတ်တရားရင်ဖြစ်နေတယ်စိတ်တရားနောက်ကဖြစ်ပေါ်လာပြီးရှေ့စိတ်ကပရိသနေစိတ်ပျောက်လာလို့နောက်ကပထမဝင်စိတ်ကဖြစ်တာအဲ့ဒီပထမဝင်စိတ်ကနေရှေ့ယုတ်တွေကိုဟိုလားတက်ရှောင်ထောက်ပံ့ပေးတာမျိုးပေါ့ဒီလိုနဲ့အဲ့လိုသွားအဲ့ဒါကိုပစ္ဆာစာတာပစ္စည်းခေါ်တယ်နော်အကြောင်းတရားကံအကြောင်းတရားနော်ကံအကြောင်းတရားဆိုတာ ဘဝင်စိတ်စိတ်တသိတွေပေါ့နော်ကံကြောင့်တရားတွေကဖန်တီးပေးလိုက်တော့ရေကရုပ်တရားတွေကသက်ရှင်တာဒါကိုပစ္ဆာဇာတပစ္စည်းခေါ်တယ်။အဲတော့ဒီမှာကြည်လက်သူပြောနေတာကဟုတ်လားနောက်နောက်ဖြစ်တဲ့စိတ်စိတ်တသိတရားတွေကဒါဒီပထမဘဝင်စိတ်ဒုတိယဘဝင်စိတ်ဒါကိုပြောချင်တယ်။မိမိရှေ့ကဖြစ်နေပြထိခိုက်တာမှတီးတဲ့ရုပ်တရားရုပ်တရားတွေကထိခိုက်တာမှအာကောင်းတာတွေ့ဆုံမြဒီစိတ်စီ နံတရားနဲ့နောက်ကဖြစ်တဲ့စိတ်စီရှိကဖြစ်ပေါ်တဲ့ယုတ်တရားတွေဟာအဲတော့သူကတန်ပြုတ်များဖြစ်လေသလားဒီလိုတန်တရားဖြစ်ပွဲရှိတယ်ဗျတန်ပြုတ်အင်္ဂါ၄ရပ်နဲ့မညီတဲ့အတွက်ဒါကိုဘုပြုတ်တာပစ္စည်းတန်ပြုတ်ရဲ့အင်္ဂါ၄ရပ်ကပါလေဖြစ်တာတူရမယ်နော်ဖြစ်တာတူရဆိုခုနကဘဝင်စိတ်ပရမဘဝင်စိတ်ဆိုဥပ္ပတိပင်ဆိုပြီးသွားပြီဒါပေမဲ့ဒီ ကာမဇာယုတ်တို့ဥဇာယုတ်တို့ပရမဝိမာဖြစ်တဲ့စေစားယုတ်မချုပ်သေးဘူး16ချက်တိကွာနေပြီးတော့ဖြစ်တာလည်းမတူဘူးချုပ်တာလည်းမတူဘူးအဲ့ဒါကြောင့်သံပြုတ်လက္ခဏာနဲ့မညီဘူးအဲ့ဒါကိုပြောချင်တယ်နမိတ်တူနိုင်တယ်နော်မိယာဝတ္ထုယုတ်တီတူနိုင်တယ်ဓမ္မယသံပြုတ်လက္ခဏာအကုန်လုံး၄ပါးနဲ့မညီတဲ့အတွက်သံပြုတ်မဖြစ်နိုင်သံပြုတ်မဖြစ်နိုင်ဒါတွေအတူတူပဲဖြစ်တယ်ဆိုတာကဝိပယုတ်အနေနဲ့ဖြစ်တယ်သံပြုတ်အနေနဲ့ ရောဆက်ပေါက်ဆက်ပြီးတော့နော်ခန္ဓာအင်္ဂါလက္ခဏာရေး၄ရက်နဲ့အညီဖြစ်တာမျိုးမဟုတ်ဘူးဝိပယုတ်အနေနဲ့ပဲဒါဖြစ်တယ်ပိစ္ဆာဆိုတာဝိပယုတ်ဒီလိုကြောင့်မို့သူကိုထပ်ပြီးဟောတာအရင်တရားတွေပဲနော်ဒီမှာတန်ပြုတ်ဝိပယုတ်နေလားဆိုတန်တရားဖြစ်မှာဆိုလို့ဒါတော့တန်ပြုတ်ဖြစ်တယ်ဒါတော့ဝိပယုတ်ဖြစ်တယ်ဗျာထပ်ပြီးအရင်ရင်ဟောခဲ့တဲ့တရားတွေပဲထပ်မှန်ပြီးအသေးစိတ်ပြလိုက်တာပဲအဲတော့ဒီ ဝိပယုတ်တာပစ္စည်းကိုပစ္စည်းပစ္စယုတ်ပံခွဏီဆိုအောင်ပါကွာဝိပယုတ်တာပစ္စည်းပြောတာဝိပယုတ်တာပစ္စည်းရဲ့ပစ္စည်းပစ္စယုတ်ပံခွဏီလေးကြည့်မယ်ဗုဒ္ဓခါပေါ့ခုံဘုန်းကြီးတို့ခုဗုဒ္ဓခါကတော့ဒီပဋိသန္ဓေစေထီကာလနဲ့မသိမချင်းကာလပေါ့နော်ကိုကတော့ထင်ရှားတာပြောကြအောင်ကဲလူဘဝရောက်လာပြီကာမဆက်လုံးပေါ်ရောက်လာပြီအာယုန်တစ်ခုကိုမြင်တဲ့အခါကျသဘောကျတယ်လောဘစိတ်ဖြစ်မှာပေါ့လောဘစိတ်ဖြစ်ပြီဆိုရင် သူနဲ့အတူရှင်ဘက်စေတသိက်တွေလည်းဖြစ်မှာပေါ့အဲစိတ်ကသဘောကျလာပြီဆိုရင်နောက်ကစေစားရုပ်တရားလည်းဖြစ်လာအတန်ထွက်လာဟာသဘောကျလိုက်တာနှစ်သက်လိုက်တာအစာရည်ဘာပဲဖြစ်ဖြစ်နှစ်သက်တာအောင်လေးတွေ့လာပန်းဝင်နေတာပန်းဝင်နေလှလိုက်တာကိုနှစ်သက်တဲ့ပုဂ္ဂိုလ်တွေလည်းဟောသဘောစေတရားသဘောကျအတန်တွေပါထွက်လာဒါမျိုးစေစားရုပ်တွေပါလာဒါတော့အဲ့ဒီမှာလောဘစိတ်စေတသိက်ဆိုတဲ့ နံခန္ဓာ၄ပါးပေါ့နံတရား၄ပါးအဲ့ဒီနံ၄ပါးကြောင့်ဖြစ်တဲ့နောက်ကစေစားယုတ်အဲ့ဒါကိုပစ္စည်းပစ္စယုတ်ပါခွဲရင် သူကဝိပယုတ်တပစ္စည်းကခုနဝိပယုတ်တပစ္စည်းလေးပြန်ပြပါဝိပယုတ်တပစ္စည်းပါဠိတော်လေးအာဝိပယုတ်တပစ္စည်းဒီမှာနော်အဲယောဂနဲ့နံကိုဒီလိုဝေနော်ယုတ်တယ်ယုတ်တရားတွေကနံတရားကိုနံတရားတွေကယုတ်တရားကိုဒီလိုကျေစုပြုတာကိုအဲတော့ ဒီမှာလောမှုစိတ်စေတသိက်ကနန္တရားနောက်ကစိတ်စေတသိက်ကြောင့်ဖြစ်တဲ့စေစားယောဂရုပ်တရားပေါ့အဲအဲ့ဒီလိုတခုကို ပြစ္ဆုတ်ပံယူရင်ဉာဏ်ကအဲတခုကိုပစ္စည်းယူရင်ကြောင်းတရားယူရင်ဉာဏ်ကပြစ္ဆုတ်ပံဒီလိုယူရတယ်ပြီးတော့ဒီမှာလောဘမှုစိတ်စေတသိက်ဆိုတဲ့နာခန္ဓာလေးပါးပစ္စည်းယူမယ်စေတစားယုတ်ကိုပြစ္ဆုတ်ပံယူမယ်ဒါကလောဘစိတ်နဲ့ပတ်သက်ပြီးပြတယ်ဉာဏ်နဲ့ဒေါသစိတ်ပြီးနဲ့ပတ်သက်စေတစားယုတ်ဖြစ်မယ် ကုသိုလ်စိတ်နဲ့ပတ်သက်ပြီးတော့လည်းဒီလိုကုသိုလ်စိတ်စေတသိက်ဖြစ်မယ်နောက်ကစိတ်တရားယုတ်တွေဖြစ်မယ်အကုသိုလ်မှာစိတ်စေတသိက်ဖြစ်တယ်လို့ကုသိုလ်မှာလည်းစိတ်စေတသိက်ဖြစ်မယ်ကိုဘုန်းကြီးတို့ပေါ့ဗျာစာသင်နေကြတယ်တရား နာနေကြတယ်တရားတွေလေ့လာနေကြတယ်ဒါမှကာမောဒရာကုသိုလ်စိတ်တစ်ခုခုဖြစ်တာပေါ့ကာမောဒရာကုသိုလ်စိတ်တစ်ခုခုနဲ့တူစေတသိက်စိတ်ဖြင့်စေတသိက်ဖြစ်မယ်အဲ့ဒီစိတ်တွေကြောင့်ကိုဘုန်းကြီးစာသင်ပေးတဲ့အခါကျဒီမှာနော်စိတ်ကြောင့်ဖြစ်တဲ့အတန်ယုတ်တွေထွက်လာတယ် အခုတရားတွေတရားသံတွေထွက်လာဒါတွေဒါတွေလည်းခွဲလို့ရတာပဲဒီကုသိုလ်စိတ်စေတသိက်ဆိုတာပစ္စည်းပဲအကြောင်းတရားပဲเนาะဒါကြတော့အာရူပိနောဓမ္မာရူပိနာဓမ္မာနာနဲ့ခွဲလိုက်တာပဲစေကကုသိုလ်စိတ်စေတသိက်ကမောဒရာကုသိုလ်စိတ်စေတသိက်စိတ်စေတသိက်နာခန္ဓာ၄ပါးကပစ္စည်းတရားပေါ့နောက်ကကုသိုလ်စိတ်စေတသိက်ကြောင့်ဖြစ်တဲ့စေတသာယောကပစ္စုပန်တရားအဲလိုခွဲပါအဲလိုခွဲနေလေးပေါ့နော် နောက်ပရိသန္တိခခုနဒီပရိသန္တိဝိထီလေးကြည့်လိုက်ပါပရိသန္တိခပြေဇောကာရပရိသန္တိစိတ်တစ်ခုခုသူ့ရဲ့ရှင်ဘောရှင်ဘက်နော်ပြီးတော့ဒီမှာကဝိတုယုတ်ဖြစ်တယ်ဆိုတာတော့ကာမဘုံရူပအသိဉာဏ်ကျင်တာရူပ16ဘုံအသိဉာဏ်ဒီဒီဘုံတွေပဲဖြစ်တယ်စေကောစေတသိက်ကောဖြစ်တယ်အရိဘဘုံကြလဲနန္တရားကြဲဆိုကြောင့်မဖြစ်ဘူးအသိဉာဏ်ကြလဲရုပ်ကြဲရှိတော့နာငါမဖြစ်ဘူးဒါကြောင့်မို့ ကာမ7ဘုံနဲ့ရူပနော်16ဘုံပေါ့အဲတင်ညတာဘုံကျန်တဲ့ရူပ15ဘုံပေါ့ဒီပင်စောကရ25ဘုံနော်26ဘုံပေါ့အဲ့ဒီမှာတစ်ခုခုပေါ့ပရိသန်နေစိတ်တစ်ခုခုသူတို့ရပရိသန်နေကာမပရိသန်နေရူပပရိသန်နေပေါ့အဲ့ပရိသန်တခု သူ့ရရှင်ဘက်စေတသိက်ဒါတွေကိုခန္ဓာဝေနာခန္ဓာလေးပါရအဲဒီခိုက်တန်လေးကိုပြောတယ်နော် ဘုန်းကြီးတို့ကာမဘုံမှာဆိုရင်ကာမပရိသန်နေတချို့ကသောမနတနေမဲ့တချို့ကမာဟုသောသောမနတချို့ကမာဟုဘက်မာဝိဘက်တည်းကျန်နေတာပေါ့လေပရိသန်နေစိတ်ဆိုဝိဘက်စိတ်ရမာဟုဘက်သောမနတချို့ကမာဝဲဥပကဒီလိုနဲ့နေသူနဲ့တူစေတသိက်တွေဖြစ်မယ်အဲ့ဒီနဲ့တူခုနကမ္မဇာယုတ်တွေသုံးဖို့တိတိကျပြောရင်ဒီစိတ်စေတသိက်တွေဟာတရားဝတ္ထုယုတ်ကိုမိပြုဖြစ်တယ်အဲ့တော့ဒီပင်စောကာရပရိသန်နေစိတ် စေတသိက်ရဲ့ခန္ဓာဝေနာခန္ဓာလေးပါအဲ့ဒီနဲ့တူဖြစ်တဲ့ဒီချိန်ကာလလေးပရိသန်ဒီချိန်ကာလဥပချိန်ကာလအရိယဝတ္ထုယုတ်အဲ့ဒီတော့ဒီမှာအတူဖြစ်ကြတယ်လို့ဆိုတာရှင်းချင်းပြန်ပြန်အတူတူဖြစ်ကြအဲ့လိုဖြစ်ကြတဲ့အခါမှာဒီမှာခွဲရမှာကနော်အတူတူကပြောပရိသန်ဒီနာမခန္ဓာ၄ပါးအရိယဝတ္ထုယုတ်အချင်းချင်းပြန်လာကျေစုပြုတယ်အဲ့တော့တစ်ခုကပစ္စည်းဖြစ်လျင်ကြံတဲ့တရားကပစ္စုပန်တရားပဲ သူတို့ကတော့ချင်းချင်းပြန်ပြန်လာလာဖြစ်နေတော့ပရိဒါနေနာမခန္ဓာ၄ပါးကိုပစ္စည်းယူရင်အရိယဝတ္ထုကပစ္စယုတ်ပါအရိယဝတ္ထုယုတ်ကပစ္စယုတ်ပါပစ္စည်းယူရင်ပရိဒါနေနာမခန္ဓာ၄ပါးကပစ္စယုတ်ပါဒီလိုချင်းချင်းပြန်ပြန်လာလာဖြစ်တယ်ဒါကိုပြောချင်တော့နော်ဒါကြတော့ဘုန်းကြီးတို့ဒီပဋိသင်္ဍေစိတ်လေးကိုကြည့်ပြီးခွဲတာအဲ့လိုမျိုးကြည့်ပြီးခွဲတာပဲစေ။နောက်ဆက်ကြည့်မယ်။ပဋိသင်္ဍေခါဝဲပြင်စောကရပဋိသင်္ဍေစိတ် တခုခုသူနဲ့အတူရှင်ဘက်စေတသိက်နာမခဏလေးပါခုနဟရိယဝုထုယုတ်ကဆိုတာကတော့ဒီပရိသန္တိစိတ်စေတသိက်တွေဆိုဝုရုယုတ်ကိုမိပြုဖြစ်လို့တိတိကျကျဟရိယဝုထုယုတ်တကယ်တော့ကြတော့ရေပုံရကြည့်တဲ့အခါကျပရိသန္တိခိုက်တာမှာမနေ့ကလည်းပြောခဲ့ပြီပရိသန္တိစိတ်စေတသိက်ပြီးတော့ခုနကကမ္မဇယုတ်တွေဖြစ်တယ်လေကာယတကကလ ဝရုဒတကလဘာဝတတကလကလစီ3စီရုပ်ပေါင်း30အဲ့ဒါကမ္မစာရုပ်တွေပဲအဲ့တော့ဒီပရိသန္တနာမခန္ဓာ၄ပါးနဲ့ပရိသန္တိကမ္မစာရုပ်တွေနော်ဒီမှာလည်းအတူတူဖြစ်ကြတာဒါပရိသန္တိနာမခန္ဓာ၄ပါးပစ္စည်းပရိသန္တိကမ္မစာရုပ်တော့ပစ္စုပ္ပါဒီလိုခွဲယူပါသူကတော့အချင်းပြန်ပြန်လာလာမဟုတ်ဘူးပေါ့ဒီလိုပဲမှတ်ထားမယ်နော်အောက်ကိုဆက်ကြည့်မယ်အဲ့ဒီမှာ ဒီမှာကျတော့ဘုန်းကြီးတို့ဒီစိတ်ဒဇယုတ်ကို ဖြစ်စေတဲ့အခါကျတော့အဲဒီယုတ်တွေကယုတ်မဖြစ်နိုင်တဲ့စိတ်တွေချင်းအရူပဝဲလေးခုအရူပပုံမှာပရိဒါနေသွားနေနေပြီဆိုရင်ဒါယုတ်ကိုမဖြစ်စေနိုင်ကာမဇာယုတ်စေဇာယုတ်မဖြစ်စေနိုင်ဘာဖြစ်လို့လဲအရူပပုံဆိုတာကနာမ်ကြီးတဲ့ဖြစ်တယ်ဝိပဇာဝဉ္ဇဉ်တစ်စိတ် ဝိပဿနာဉာဏ်တရားလည်းဒီရုပ်တွေမဖြစ်စေသူကသူကသူကိုစကုပ္ပတာရာယုံနဲ့ဒီအာယုန်နဲ့ပေါင်းစုံတယ်သူကသူဒိုင်းနဲ့ဒိုင်းနဲ့တန့်ဖြစ်တယ်။ပြီးတော့ယန္နာရဲ့သုတိစိတ်ယန္နာသုတိယန္နာပြိဋိဘာသာတိုင်းနောက်တော့ဖြစ်စရာမရှိတော့အဲ့ဒါလည်းသူကရုပ်ကမဖြစ်စေဘူး။အဲကြောင့်ဒါကြောင့်မို့အရိဘောလေးခုလို့ဒီအရိဘဘုံ၌သာဖြစ်၍ဟောနည်းနည်းကြာလာဘုံရည်လာကြာဒီနောက်ကနေဒီရုပ်ကိုဆိုတာလေးကုကျင် ဒီနောက်ကဒီမဖြစ်စဉ်ဒီဒီရှိရထက်လားထိုတွင်အရူပဝေလေးခုတို့သည်အရူပလေးပုံ၌သာ ဖြစ်၍ရုပ်ကိုမဖြစ်စေနိုင်ဘောနော်ဒီရုပ်ကိုမပြန်တားလေးထည့်လိုက်တယ်ရုပ်ကိုမဖြစ်စေနိုင်ဟုတ်တယ်အဲ့နောက်ကထည့်လို့ခါတလေမြန်မြန်မြန်မြန်ရေးတာနဲ့စကလုံးနဲ့ကြံနေတော့ခေါ်ပြပါစိတ်တို့မှာတို့ပါခြားစိတ်တို့မှာအရူပပုံ၌ဖြစ်ခိုက်တွင် ရုပ်ကိုမဖြစ်စေနိုင်တော့လေပြင်စောကာရဘုံနဲ့ဖြစ်သောအခါရုပ်ကိုဖြစ်စေနိုင်ကြ၏တညတဘုံလေနံတရားလုံးဝမရှိဤပစ္စည်းနဲ့မသက်ဆိုင်အဲလိုမှတ်ထားပါအဲ့တော့ဤပစ္စည်းသည်ယုံနာနှစ်ပါးစုံနဲ့ပတ်သက်နေတဲ့ဖြင့်အရူပလေးဘုံနော်သူကရုပ်ကောနံကောလေဒါလေးကြည်လိုက်ရုပ်တရားကနံတရားကိုနံတရားရုပ်တရားကိုဒါအဲဒါဓမ္မဝိပယုတ်တာပစ္စည်းကိုအရူပလေးဘုံကြတော့နံတရားတတ်တဲ့ ဒါဘယ်နည်းနဲ့မှဝိပယုတ်တာပစ္စည်းမဖြစ်နိုင်အတင်ညတဘုံကြလဲယုတ်တရားတက်တဲ့ဘလို့မှဝိပယုတ်တာပစ္စည်းနဲ့မဆိုင်တော့ဒါကြောင့်မို့အရိပါ၄ဘုံခြံထားလိုက်ရူပ16ဘုံရှိတယ်တင်ညတဘုံခြံထားလိုက်ကာမ7ဘုံရူပ15ဘုံဒါပဲဒီဝိပယုတ်တာပစ္စည်းကသက်ဆိုင်တယ်ဒီလိုမှတ်တာအောက်ကပညာဝါဒနဲ့ပတ်သက်ပြီးတော့ ဒါပညာဝါဒမှာဟောတဲ့ဟာလေးတွေပေါ့နော်အောက်ကလည်းပါဠိလေးတွေလည်းပါတယ်ဒါလေးနဲ့ဘုန်းကြီးနိုင်ရှင်းကြည့်မယ်နော်ဒီအောင်မှာပါဠိပညာဝါဒပါဠိတော့ရိုက်တာကြီးတယ်နော်အဲဒီဟာကတဏှာထောက်ပြလိုက်ဒီဟာနဲ့ခုနဇေဟာလေးနဲ့ပြောချင်တယ်ဒီညာဘက်ကဟာတွေဖြုတ်လို့ရညာဘက်ကအဒီဇေဟာတွေဖြုတ်နောက်တာဇေဟာအသစ်တင်လိုက်ပေါ့နော်အဲဒီဟာလေးနဲ့ရှင်းပြောရင်ပုံပြီးတော့ဇေဟာလေးနဲ့အောက်ကပါဠိလေးနဲ့ရှင်းပြောရတယ်အဲ့ဒါဆိုရင်တော့ပုံထားလေတာပေါ့အဲကြည့်မယ် ဟုတ်တယ်ရပြီခုနပါဠိလေးဇေယအောင်အဲရပြီဒီဇေယလေးနဲ့အဲတော့ဒီမှာဘုရားကပညာဝါဒခုဘုန်းကြီးတို့လေ့လာနေကြတာကဒီပစ္စယနေတာဆိုသိကျင်းတယ်ကျင်းချင်းလေးဟောတာနော်ခုနပစ္စယနေတာဝိပယုတ်တာပစ္စည်းဒါတွေဒီတိုင်းမှနားထောင်များလဲပေါ့ ဝိပယုတ်တပစ္စည်းခုနပေါ်ပြလိုက်တယ်ဝိပယုတ်တပစ္စည်းဟောဒီရူပိနောဓမ္မအရူပိနာဓမ္မနောဝိပယုတ်တပစ္စည်းနာပစ္စည်းဟောယုတ်တရားကနန္တရားတွေနန္တရားတို့အာဝိပယုတ်တပစ္စည်းပစ္စယတတ္တိဖြင့်ခြေစုပြုတယ်အရူပိနောဓမ္မနာ ရူပိနံဓမ္မအရူပိနောဓမ္မရူပိနံဓမ္မနာဝိပယုတ်တပစ္စည်းနာပစ္စည်းနန္တရားတွေကယုတ်တရားတွေအာဝိပယုတ်တပစ္စည်းနဲ့ဝိပယုတ်တပစ္စယတတ္တိကျင့်ချင်းလေးပဲအဲကြတော့ နားလေရခက်တယ်နားလေရခက်တော့ပညာဝရကိုသွားကြည့်ပညာဝရကြဟုတ်လားရှင်းပြနန္တရားဆိုတာကုသိုလ်နန္တရားရှိတယ်အကုသိုလ်နန္တရားရှိတယ်ဝိပကရိယာဆိုတဲ့နန္တရားရှိတယ်ဒီမှာကြည့်လိုက်အဲ့ဒါခွဲပြတာကုသိုလ်နန္တရားအကုသိုလ်နန္တရားဝိပကရိယာနန္တရားနော်ပုံမှန်ကြတော့ဘုန်းကြီးတို့ခုနအာရူပိနောဓမ္မာရူပိနံဓမ္မံနော်ဘုဗ္ဗုဒ္ဓပစ္စေနာပစ္စယောတာမန်လေးပဲပြောသွားတယ် နော်ဒီမှာတာမန်ပဲပြောတာအဲ့တော့ဘယ်လုံးမှနားမလည်နိုင်တကယ်ကိုဉာဏ်ကြီးတဲ့ပုဂ္ဂိုလ်နော်ရှင်သာရိပုတ္တရာရှင်မြတ်တို့လိုဒီလိုဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဒါကြောင့်မို့သူတို့ကရှင်သာရိပုတ္တရာရှင်မြတ်တို့ကြောင့်ဒီလိုပြောလိုက်ကုန်ချက်သိပါဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကခုနကမြောက်တဲ့ကာလမှာမေတော်မိတ္တတာခြေစုပြုတဲ့အနေနဲ့ခြေစုဆက်တဲ့အနေနဲ့ဒါဝိဒာနတ်ပြည်ပြည်မှာတရားတက်ဟောတာဝါရင်သုံးလလို့ဟောတာ လူသားဘုရားဆိုတာနားခြင်းကြနားတယ်ဆွန်းစားခြင်းဆွန်းစားဆက်တော့ဟောနေတာပေါ့နော်ပါရင်တော့လာတယ်နေမိတာရုပ်ပါနဲ့ဟောခိုင်းထားတယ်ဘုရားနေပဲဒီဟောဒိဋ္ဌာနဲ့ထားတယ်တကယ်ကိုတကိုးကြည့်တဲ့နတ်ပြမာတွေလောက်ပဲသိကျန်တဲ့နတ်ပြမာတွေအကုန်မသိဘူးအဲ့ဒီအချိန်မှာဘုရားဆုံးခံခြင်းကြာလာရင် လူပြည်ပြန်ကြွားလာတယ်အမြတ်ကျုံဆုံးခံစန္ဒဂုတော်မှာနာယူဆုံးစားနာယူပေါ့ ရှင်သာရိပုတ္တရာရှင်မြတ်ရဘုရားရှင်ရှိတဲ့နေရာသွားပြီးဝိဖြစ်ပြီးတော့ဝိဖြစ်ပြီးတဲ့အခါမြတ်စွာဘုရားသာရိပုတ္တရာငါဒီနေ့ဘုရားနဲ့ဟောပြီးပြီဘုရားနဲ့ဘယ်လိုဟောပြီးပြီဒီလိုပြောလိုက်ချင်းလေးပဲပြောတယ်ငါဒီနေ့ဗာပစ္စည်းဟောပြီးပြီဒီလောက်ပဲပြောဒါဆိုရှင်သာရိပုတ္တရာရှင်မြတ်အကုန်နားလေအဲ့ဒါနေ့စဉ်လောက်တာပဲမြတ်စွာဘုရားတို့ဝိပြီးအနာယူပြီးတော့တောင်းနေတာထက်တက်နေပြီးသားရောက်သွားနေရမှာတကယ်အစ် ရှင်မြတ်ကဝင်ဟောဒီလိုနီးနေသွားရှင်သာရိပုတ္တရာသူ့ကျင့်ဟောလိုက်တဲ့တရားကိုမကျင့်မကျက်သူတို့ပဲရဟန္တာရဟန်း၅ရာအရင်တိတ်ဘွားတော့လင်းတို့သာဖြစ်ပြီးတော့ဒီပိဓမတရားတွေကြားနာပဲခဲ့ဘူးတဲ့ပုံကုံများမကျင့်မကျက်ထပေါ်နော်သူကဉာဏ်ကြီးတဲ့ပုံကုံဆိုသူ့အကျင့်လေးပြောနေမှာအကျင့်ပြန်ဟောနိုင်ဒါမျိုးပေါ့နော်အဲဒီတိုင်းပဲ ဒါကဘုန်းကြီးတို့ကဟောတာလို့နော်ဒီဒီလူပြည်မှာဟောတဲ့တရားတွေရှင်သာရိပုတ္တရာမကျင်းမကျဟောတာတွေဗိဓမာတရားတွေပဲအကျဉ်းကြီးလည်းမဟုတ်ဘူးအကျယ်ကြီးလည်းမဟုတ်ဘူးအကျယ်ချက်လိုက်နေအများကြီးကျယ်သွားမှာဒါကဘုန်းကြီးတို့သင်ပေးနေတဲ့ဗိဓမာတရားတော်ဆိုရှင်သာရိပုတ္တရာဟောတာတဲ့တရားတွေအဲမှာရှင်သာရိပုတ္တရာရှင်မြတ်ကဘာဟောတာလဲအဲဒီဘုံမှာပြစ္ဆာနေတာတို့မှာအကျဉ်းဟောတယ်ပညာဝါဒကြအကျယ်သက်ပြီးဟောပြ နော်အာရူပိနောဓမ္မရူပိနံဓမ္မနံတဲ့ဒါလေးကိုချဲလိုက်တာအာရူပိနောနန္တရားဆိုတော့ကုသိုလ်နန္တရားရှိတယ်အကုသိုလ်နန္တရားရှိတယ်ဝိဘကရိယာနန္တရားရှိတယ်ဒီမှာ၃မျိုးခွဲပြကုသိုလ်နန္တရားဆိုကုသိုလ်စေ21ခုစေတသိက်38ခုပေါ့ဒီနန္တရားတွေကိုပြောတာအဲ့တော့ခွဲခွဲလိုက်နာမခန္ဓာ၄ပါးပေါ့အဲ့ဒီကုသိုလ်နာမခန္ဓာတွေကြောင့်မို့နောက်ကဘာဖြစ်ကုသိုလ်စိတ်တရားယုတ်တွေဖြစ်တယ် အခုဘုန်းကြီးတို့ဒီအတန်နေထွက်နေတယ်စေတစာယုတ်အတန်နေထွက်နော်ကုသိုလ်စေတစာယုတ်တွေတော့စိတ်ကရှင်နှံတက်ကြွဒါမျိုးကုသိုလ်စေတစာယုတ်ဒါမျိုးပြောဒါကိုဘုရားကကုသိုလ်ကနေပြာကဒယုတ်ဆိုတာကုသိုလ်အကုသိုလ်ပြာကဒဒီမျိုးဒါမျိုးသုံးခုဘုရားဟောခွဲဟောကုသိုလ်ဆိုကုသိုလ်စိတ်စိတ်တည်းအကုသိုလ်ဆိုအကုသိုလ်စိတ်စိတ်တည်းပြာကဒဆိုဝိဘက်တို့ကရိယာတို့ယုတ်တို့ နိဗ္ဗာန်လို့ဒါပြကတာဒီနေရာမှာကုသိုလ်စိတ်စိတ်တွေနံတရားတွေကြောင့်မို့ကုသိုလ်ပြုရတဲ့စိတ်စားရုပ်တွေဖြစ်လာတယ်ရုပ်ဆိုတာပြကတာအဲ့ဒီနှစ်ခုကိုကြည့်ပြီးရောရှင်သာရိပုတ္တရာရှင်မြတ်ကြီးကုသလောဓမ္မောဗျာကရတဓမ္မတာကုသလောဓမ္မောဒီကုသိုလ်21စေတသိက်38နံခန္ဓာလေးပါဒါကိုဆိုလိုတယ် ဗျာဂရတဓမ္မတာဆိုဟောဒီကုသိုလ်ပြောတဲ့စေစာယုတ်ကိုဆိုလို့ဝိပယုတ်တပစ္စေနာပစ္စယောဝိပယုတ်တတတ္တိပဲနော်ဒီကုသိုလ်ကြောင့်ဖြစ်တဲ့ကုသိုလ်စိတ်စေတသိက်ကြောင့်ဖြစ်တဲ့စေစာယုတ်ကုသိုလ်ကြောင့်ဖြစ်တဲ့စေစာယုတ်အတူတူကတော့ဖြစ်တယ်နော်ဘုရားပြောတမ်းပြုတ်တာမဟုတ်ဘူးအကြောင်းမို့အတူတူကဖြစ်တဲ့အတွက်သာဇာတဖြစ်စီလည်းဖြစ်နိုင်တယ်သာဇာတံပိဇာဇာတလည်းဖြစ်နိုင်တယ်ပိဇာဇာတံဒီလိုဟောသွားတယ် သာဇာတာကြပါလေဆိုတော့သာဇာတာကုသိုလ်စိတ်စေတသိက်တွေကိုနံခန္ဓာပွဲမဲ့ကုသလခန္ဓာပြီးတော့ဒီကုသိုလ်ကြောင့်ဖြစ်တဲ့စေစားယုတ်တွေကိုစိတ်ဓာတ်တို့ဒီမှာကုသိုလ်ကြောင့်ဖြစ်တဲ့စေစားစိတ်ဓာတ်သမုဋ္ဌာနာရူပနာဝိပယုတ်တာပြည့်စင်နာပြည့်စင်ပိစ္ဆာဇာတာပိစ္ဆာဇာတာကြတော့ ပစ္စဇာတာဘုန်းကြီးတို့စောစောကပြောခဲ့ပြီဒါကြောင့်ပစ္စဇာတာပစ္စည်းကိုနည်းနည်းလေးအာယုံပြုရင်တော့ပုံနားလေတာပေါ့နော်ဆိုတော့ဘာဖြစ်လို့လဲဆိုတော့နောက်နောက်သောစိတ်စေတသိက်တရားတွေကရှေ့ရဖြစ်နေတဲ့ဖြစ်ခဲ့တဲ့ယုတ်တရားတွေကိုထောက်ပံ့ပြုတယ်ဒါပစ္စဇာတာပစ္စည်းနော်အဲဆိုလိုတာကဒီပရိသန္တိဝီတိလှမ်းမြောက်ကြည့်လိုက်ပေါ့နော်ပရိသန္တိခိုက်တမှာကံဇာပရိသန္တိစိတ်ရဲ့ ဥပခိုက်တာမှာကာမဇာယုတ်ဖြစ်တယ်ပဋိသန္ဓေစိတ်ရထီခိုက်တာဥဒဇာယုတ်ဖြစ်တယ်ရုပ်ရတတန်ကစိတ်သက်18ချက်ရောက်မှချုပ်ဆုံးတယ်စိတ်သက်ကတရားတော့ဥပထေပင်ဥပထေပင်ချုပ်ပြောင်းဟောဒီပဋိသန္ဓေစိတ်ရဥပခိုက်တာမှာကာမဇာဖြစ်တော့ဒါဧကဇာကာယခေါ်တယ်ထီခိုက်တာမှာဥဒဇာယုတ်ဖြစ်တော့အဲ့ဒီယုံနှစ်ပါးပေါင်းဒွိဇာကာယခေါ်တယ် ဒါရံပြတ်မသွားဘူးနော်ရပ်မသွားဘူးနော်ဒါတွေဆက်တိုက်ဖြစ်နေ16ချက်တိအောင်ဖြစ်နေဒီစိတ်တွေကတော့တစ်စိတ်ပြီးတစ်စိတ်ဥပါဒီပြန်ဥပါဒီပြန်ပြောက်သွားတယ်အဲကြောင့်ဒီရုပ်တွေကအရင်ဖြစ်နေလို့နော် ဖြစ်နေပြီးတော့ခြေစုပ်ပြုတ်တယ်ဘုန်းကြီးတို့စိတ်စေတရားကံအကြောင်းတရားပေါ့ရှိကရုပ်တရားတော့အကျိုးတရားနော်အဲဒါကြောင့်ဒီရုပ်ဆိုတာကဒီကံကြောင့်ဖြစ်တဲ့ရုပ်တွေကံစားရုပ်ဥရဇာဥရုကြောင့်ဖြစ်တဲ့ရုပ်တွေ နော်အကျိုးယုတ်တွေပေါ့အကြောင်းမို့အကျိုးတရားတွေအကြောင်းမို့စိတ်စေတသိက်ဆိုတဲ့အကြောင်းတရားတွေကြောင့်မို့နောက်ကအကျိုးတရားယုတ်တွေဖြစ်လာတဲ့အတွက်ဒါဝိသသတာပစ္စည်းအဲ့ဒါလေးကြည့်ပြီးတော့ခုနကဆရာလေးပြန်ကြည့်ပြန်နော်ဒီဆရာလေးမှကြည့်လိုက်ဒီဒီကုသိုလ်စိတ်စေတသိက်တွေနော်အဲ့ဒီကုသိုလ်စေတသိက်စေတသိက်တွေကြောင့်မို့ဒီဟာကြည့်ရင်နော်ဟုတ်လားအကုသိုလ်ပြုရတဲ့ကုသိုလ်ပြုရတဲ့စေတသာယုံ ဒါလေးကြည့်ပြီးတော့ဒီစိတ်စားရုပ်တွေမကုန်တော့ခုနပဋိသန္ဓေအချိန်လောက်ကြည့်လို့ကာမစားရုပ်ပါမယ်ဥစားရုပ်ပါမယ်ပရမဝင်စိတ်ခိုက်တာဥပခိုက်တာမှာကျစိတ်စားရုပ်တွေပါတယ်ဒါတွေကနောက်နောက်စိတ်တရားရှေ့ကရုပ်တွေပျက်စီးမတော့ထောက်ပံ့ထောက်ပံ့ထောက်ပံ့ပြီးအစင်စင်နောက်အာဇာတွေအာဇာရုပ်တွေရလာရုပ်လေးပါဖြတ်အဲ့ဒီနည်းနဲ့ပစ္ဆာစတာလည်းရနိုင်တယ်အဲ့တော့ရှေ့ကပရိသန်နေစိတ်စေတသိက်တွေကိုခန္ဓာပွဲရင် ကုသလနော်စေစေကုသလခန္ဓာနော်ဒါလေးချင်းကုသလခန္ဓာအဲ့ဒီအကြောင်းဖြစ်လာတဲ့ရုပ်ကိုအိမတကာယတာဝိပယုဒ္ဓပစ္စေနာပစ္စယောနော်ဒါကိုလည်းဒီလိုရုပ်ဆိုတာအကျိုးတရားဒီကုသိုလ်ဆိုတာတွေအကြောင်းတရားပေါ့ဒီရုပ်တရားရုပ်တွေကြတော့ချက်ချင်းမပြောက်ဘူးလေနော်ဒါကုဏဒီဟာလေးကြည်တာနားလည်အောင်လို့ပြောတာပစ္စုပန်ဘဝမှာလည်းဒီတိုင်းပဲပုရိကာလမှာလည်းဒီတိုင်းပဲလေ ဒီရုပ်တွေကချက်ချင်းပြောင်းမသွားဘူးလေသူကရုပ်သက်က16ချက်လောက်ရှိတော့စိတ်ဆိုတာကတော့ဘယ်စိတ်မလို့ပေါ်ပြီးပြောင်းပေါ်ပြီးပြောင်းပေါ်ပြီးပေါ်ပြီးပြောင်းဒီစိတ်ခိုက်တာမှဖြစ်လာဒီရုပ်ကနောက်ကစိတ်ကနေထောက်ပံ့ထောက်ပံ့ထောက်ပံ့ပါဒါကြောင့်မစ္ဆာစန္ဒလည်းရတယ်ဒီဟာဒီကုသိုလ်စိတ်စေတသိက်နဲ့ဒီကုသိုလ်ပြောတဲ့စိတ်စာရောလည်းအဲ့ဒါမျိုးရတယ်ရတဲ့အတွက်ဒီမှာပစ္ဆာစာတာ ကုသလခန္ဓာဒါကိုကုသလခန္ဓာသုံးတယ်ဒီရုပ်ကိုဣမတပုရိဇာတတ ကာယတာနော်ဝိပယုတ်တာပစ္စေနာပစ္စယောဒီလို ခေါ်နိုင်တယ်ဒါပြောတာနော်ကုသိုလ်ကိုဒီတိုင်းဟောသလိုအကုသိုလ်မှလည်းဒီတိုင်းမှာဟောပါပါလေကြည့်လိုက်အကုသိုလ်အကုသိုလ်12ပါးကုသိုလ်29ပါးအကုသိုလ်12ပါးဖြင့်စေတသိက်က29ပါးဒါကိုခန္ဓာဝေနာခန္ဓာ၄ပါးရမယ်အကုသိုလ်တရားတော့အကုသိုလ်ပဲပေါ့ဗျာ အဲ့ဒီအကုသိုလ်တရားတွေစိတ်စေတသိက်တရားတွေကြောင့်မို့အကုသိုလ်စေတစာယုတ်တွေဖြစ်တယ်ရုပ်ဆိုတာပြာကတာတရားပေါ့ဒါကြောင့်ဘုရားရှင်အရှင်သာရိပုတ္တရာကိုတော့မြတ်ပေါ့နော်ဒီမှာရှင်သာရိပုတ္တရာကိုတော့မြတ်ဆိုရလဲဘုရားဟောပေးတဲ့နီလန်းလိုက်တိုင်းဟောတဲ့အတွက်ဘုရားဟောလို့ခွန်ကြီးကသုံးအဲ့ဒါလည်းမှတ်ထားနော်ဘုရားဟောတဲ့တရားတွေရှိတယ်ရှင်သာရိပုတ္တရာဟောတဲ့တရားတွေရှိတယ် ရှင်သာရိပုတ္တရာဟောတဲ့တရားဆိုမျိုးဘုရားပြောထားဘုရားပေးထားတဲ့နိလန်တိုင်းဟောတဲ့အတွက်ဘုန်းကြီးတို့ကဘုရားဟောပဲဒီလိုပဲသတ်မှတ်ကြအောင်ဒီလိုထေရဝါဒအဲ့လိုယူတယ်ပေါ့ဒါလည်းမှတ်ထားမယ်နော်ဒီတော့ဒီပိုင်းကိုသွားမယ်ကြည်လိုက်အကုသိုလ်12ပါးစေတသိက်နဲ့ဆိုဒါနာခန္ဓာ၄ပါးဒါကိုကြည်ပြအကုသိုလ်ဓမ္မောပြီးတော့မှဒီအကုသိုလ်ကြောင့်ဖြစ်တဲ့စေစားယောက်ဒီကြည်ပြပြာဂရတဓမ္မတာဝိပယုတ်တပစ္စိနာပစ္စယော အဲ့ဒီလိုဖြစ်တာသာဇာတပစ္စည်းလည်းဖြစ်နိုင်တယ်ပစ္ဆာဇာတပစ္စည်းလည်းဖြစ်နိုင်တယ်သာဇာတပစ္စည်းကြတော့အတူတူကဖြစ်ပြီးကျေစုပြုတာအဲ့လိုတူကအကုသိုလ်စိတ်စေတသိက်တွေကြောင့်မို့နောက်ကအကုသိုလ်စိတ်စားရုပ်တွေဖြစ်တာဒါကြောင့်မို့ဒီမှာဒီသွားမယ်သာဇာတာအကုသလခန္ဓာအာဟုသို့စိတ်စေတသိက်အာဟုသို့စိတ်စေတသိက်ကြောင့်စိတ်စားရုပ်ဖြစ်တာကိုစိတ်တသမုဋ္ဌာနာရူပနာ ဝိပယုတ်တာပစ္စေနာပစ္စယောပိစ္ဆာဇာတလည်းရတယ်ပိစ္ဆာဇာတလည်းခုနလိုမှတ်ထားမယ်နော်ဒီကုသိုလ်စေစေတသိက်တွေကုသိုလ်စေရဲ့ဥပခိုက်တာမှာကာမရာယုတ်တွေယုတ်တွေပြက်လာပြီယုတ်တွေကကြတော့ယုတ်တတန်ကြ16ချက်အသက်ရှိတော့စိတ်တတန်ကြတော့ဥပတိပင်ဥပတိပင်ဒါပဲယုတ်တွေကမပြတ်ဘူးနော်ဒီကုသိုလ်စေအခိုက်တာမှာဖြစ်လာတဲ့ စေစားယုတ်တွေနောက်အာကုသိုလ်စိတ်အကုသိုလ်စိတ်တွေဆက်တိုက်ဖြစ်မယ်သို့မဟုတ်အကုသိုလ်စိတ်ဖြစ်မယ်ဇောတွေပေါ့ဗျာဇောတွေဆက်တိုက်ဖြစ်တာပဲကြည့်ဇောဆိုခုနှစ်ကြိမ်လောက်ဖြစ်တော့ဟုတ်ဗရမဇောဟာဒုတိယဇောဖြစ်ရင်ဒါချုပ်ပြောက်ပါမရှိတော့ဒါပေမဲ့အဲ့ဒီဇောတွေနဲ့တူဖြစ်တဲ့ခုနကံစားယုတ်စေစားယုတ်တွေစားအာစားယုတ်တွေချုပ်ပြောက်မတော့၁၉ချက်မဖြစ်ဖြစ်သူဆက်ဆက်ဖြစ်ဒီသဘောကိုပြောတယ်ဒါကြောင့်ပစ္ဆာစာတာပစ္စည်းကလည်းရတယ် ယုတ်တရားဆိုတာကကံကြောင့်ဥဒုကြောင့်စိတ်ကြောင့်အာရကြောင့်ဖြစ်တဲ့တရားတွေအကျိုးတရားပေါ့ခုနကကုသိုလ်စိတ်စေတသိက်အကြောင်းတရားအကြောင်းအကြောင်းအကျိုးပေါ့အဲတော့အကြောင်းအကျိုးတရားရှေ့ရဖြစ်နေတယ်ပစ္စာဇာတာအာဟုဒလာခန္ဓာအာဟုဒစေပုရိဇာတာဤမကာယတာရှေ့ကဖြစ်နေတဲ့ဒီယုတ်တရားတွေကိုခုနဧကဇာကာယယုတ်ဒွိဇာကာယယုတ်ဒိဇာကာယ စိရုဇာကာယောကဝိပယုတ်တာပစ္စည်းတော့ဝိပယုတ်တာပစ္စယတတ္တိဖြစ်ကျေစုပြုတယ်အဲ့ဒီလို မြင်အောင်ကြည့်ပေါ့နော်ကဲကျန်တာပါကျန်လဲဆိုတော့ဘုန်းကြီးတို့ဝိဘက်ကရိယာကျန်ဝိဘက်ကရိယာမှာဘုန်းကြီးတို့ဝိဘက်တွေထဲမှာကြတော့အရူပဝက်တွေကိုအရူပဘုံမှာပြိတန်နေနေတဲ့စိတ်တွေအရူပဝက်တွေကတော့ဘယ်နည်းနဲ့မှယောဂမဖြစ်စေနိုင်ဒွေပိဇာဝိညာဉ်တဲ့ယောဂမဖြစ်စေနိုင် ဒီမှာတော့ထက်မလာဘူးယာနာတို့သုတိယောကမဖြစ်စင်တာယာနာသုတိကတော့ဉာဏ်သုတိတွေရှိတဲ့အတွက်ဒါတော့လုံးဝပြုတ်မသွားဘူးပေါ့ဝိပဿနာ36ပါးရှိတယ်36ပါးမှာတွေးပစ္စုံဝင်30အရိဘဝယ်လေးကိုနှုတ်လိုက်တော့ဝိပဿနာ22ပါးကျမ်းမယ်ကရိယာ20ပေါ့သူနဲ့ရှင်မောရှင်မကြီးစေတသိက်38ခုပေါ့အဲ့ဒီဝိပဿနာကရိယာပြီးရပြစေတစာယုံ ဝိဘတ်တို့ကရိယာဆိုတာလည်းဖြာကတာပဲဝိဘတ်ကရိယာကြောင့်ဖြစ်ပေါ်လာတဲ့ယုတ်ကလည်းစေစားယုတ်ကလည်းဖြာကတာဒါကိုကြည့်ပြီးဒီမှာရှင်သာရိပုတ္တရာပဲမိမ့်မိရှင်ဖះရှင်မမိမ့်မိဒါပြောကြံပြောလို့ရတယ်အပြာကရောဓမ္မောဒါဒီဟာတွေကိုကြည့်ပြီးမယ်နော်ပြာကရတာဓမ္မတာဒီပြာကရပြောရတယ်ဝိဘကရိယပြောတယ်စေစားကြီးဝိပယုတ်တာပြည့်စင်တာပြည့်စုံဒီကြတာသုံးမျိုးရတယ်သာဇာတံပုရိဇာတံ ပစ္ဆာဇာတံရာသမြကုံဟောသွားသာဇာတပစ္စယောအတူတကွဖြစ်တာလေးကြည့်လိုက်နော်ဝိဘက်ကိုဝိဘက်ဖြာကတာဒီမှာသုံးတာဝိဘက်ကဖြာကတာ ကရိယာဖြာကတာကရိယာနဲ့ကရိယာနဲ့ဖြာကတာပြကရိယာဖြာကတာဒါလေးတွေကြည့်အဲ့ဒါကိုတန်ခန္ဓာဖွဲ့လိုက်တော့ခန္ဓာအဲ့ဒီဝိဘက်ကရိယာကြောင့်ဖြစ်တဲ့စိတ်စားယုတ်အဲ့ဒါကြည့်ပြီးတော့ဒီမှာစိတ်ဓာသမုဋ္ဌာနာရူပနာဝိပယုတ်တာပစ္စေနာပစ္စယောအဲ့လိုခွဲတယ် နောက်ပရိသန်တွေခိုက်တန်လေးမှာကြည်လိုက်ပရိသန်တွေတည်တယ်ဆိုဝိပဿစိတ်နဲ့တည်တာဟုတ်ဗျာဝိပဿစိတ်နဲ့တည်တာဒါကြောင့်ပရိသန်တွေကလည်းဝိပါကပြာရခန္ဓာပရိသန်စိတ်စေတသိက်ဒါဝိပဿတိနောက်ပရိသန်တွေခဏေပရိသန်တွေခဏမှာဝိပါကပြာကရခန္ဓာဒါလေးကိုပြောပြင်စောကရပရိသန်တွေနာခန္ဓာအတူကဘာပြောလဲနောက်ကပရိသန်တွေကာမစာယုတ်ဒီမှာကြလာကြည်လိုက်နော် ဟိုသာဇာပြပစ္စည်းတို့ဘာလို့ကြတော့ဟရိယဝတ္ထုကိုအဓိကပြောဒီကြတော့သူကတကယ်ဖြေဥပစ္စင်ကနော်ကမ္မစားယုတ်တွေအကုန်လုံးဖြစ်တယ်လေခုနဘုန်းကြီးတို့ပြောခဲ့တယ်ပရိသန်နေတီတာနဲ့ကြိုင်တယ်ပရိသန်နေဆိုဥပပရိသန်နေစိတ်ဖြစ်တာဥပခိုက်တာမှာပဲကမ္မစားယုတ်တွေဖြစ်လာပြီကမ္မစားယုတ်ဆိုတာပါလေကာယတတကလာဝုဒုတတကလာဘာဝတတကလာကမ္မစားယုတ်30ဖြစ်တယ်အဲ့ဒါလေးကြည့်ပြီးတော့ဒီမှာ တရားကကမ္မဇာယုတ်ကိုပါဠိတော်ကြတော့ကတ္တတာရူပံကမ္မဇာယုတ်ကတ္တတာရူပံလို့သုံးတယ်နော်ဒါလည်းမှတ်တာအသုံးနှုံးပေါ့ကမ္မဇရူပနာလို့မသုံးဘူးဟိုမှာတော့စေတဇရူပနာစေတသမုဒ္ဒနာရူပံဒီလိုဒီမှာကျတော့ကတ္တတာရူပနာလို့သုံးတယ်ဒါကမ္မဇယုတ်ကိုပြောတယ်ဒီပဋိသန္ဓေကမ္မဇယုတ်ဟိုကဒီပိုင်းကိုပြောတယ်နော်ပဋိသန္ဓေပိစောခန္ဓာပဋိသန္ဓေနာမခန္ဓာဒါလေးကြီးပဲဝိပါကပဋိသန္ဓေခဏဝိပါကပြာကတာ န္ဓာဒီထအောင်သွားဒီပရိသဏီကမ္မဇာယုတ်လေးကြည့်ပြီးတော့ကရတ္တရူပနာဝိပယုတ်တာပစ္စေနာပစ္စယောဩနောက်ဆုံးအချင်းချင်းပြင်ဇောကရပရိသဏီနာမခန္ဓာဟရိယဝတ္ထုပြင်ဇောကရပရိသဏီဒါကြအချင်းချင်းချင်းချင်းဆိုတာကဒါရေးလို့ကရေးထားတယ်နှစ်ဖက်ကအတူနေနော်အချင်းချင်းပြင်ဇောကရပရိသခုနကဒီပရိသဏီခိုက်တံလေးမှာဒီပရိသဏီစိတ်ဆိုတာဝိတုယုတ်တစ်ခုခုအမိပြုဖြစ်ရတာဟုတ်တယ် ဘာဝတ္ထုလဲခရိယဝတ္ထုယုတ်ဒါလေးကိုချင်းချင်းဒီလိုပြန်ပြန်လာတာအဲတော့သူကအဲ့ဒီချင်းချင်းပြန်ပြန်လာတာဘယ်သူနဲ့ဘယ်သူလဲဆိုပြဇောကရပရိသန်နေနာမခန္ဓာနေအရိယဝတ္ထုချင်းချင်းပြန်ပြန်လာတာအဲတော့တခုဒီနှစ်ခုကတခုကိုပြစ္ဆုတ်ပန်ယူတခုကอืมတခုကိုပစ္စည်းယူရင်တခုကပစ္စုပန်တခုကအကြောင်းယူတခုကအကျိုးပေါ့ဒါကြောင့်နှစ်ခုအချင်းချင်းရတဲ့အတွက်အဲ့မှာနှစ်မျိုးပြောသွားဒီမှာကြည့်လိုက် နော်ဒေဇောကရပဋိသန္ဓေနာမခန္ဓာကိုအကြောင်းယူရင်ဟရိယဝတ္ထုကအကျိုးယူမယ်ခန္ဓာဝတ္ထုတဒါကြောင့်အချင်းချင်းထက်တာနော်ဒါကအကုန်လုံးကောက်ရမှာမဟုတ်ဘူးဒီဒီဘက်ကဒေဇောကရပဋိသန္ဓေနာမခန္ဓာဆိုရင်ဟိုဘက်ကဟရိယဝတ္ထုနော်ဒီဘက်ကဟရိယဝတ္ထုယူယူရင်ဟိုဘက်ကဒေဇောကရပဋိသန္ဓေနာမခန္ဓာဒါကြောင့်နှစ်ခုလုံးထပ်ရေးတာဒီဟာအချင်းချင်းသဘောမျိုးအဲ့တော့ဒီမှာကြည့်လိုက် ဒီဘက်ကဗင်ဇောကရပရိသဏိနာမခန္ဓာအကြောင်းတရားယူတော့ဟိုဘက်ကဟရိယဝတ္ထုဒီလိုပြတာနော်ဒီရတာကိုဒီဘက်ကဗင်ဇောကရပရိသဏိနာမခန္ဓာအတွက်ခန္ဓာဟိုဘက်ကဟရိယဝတ္ထုတရားဝှထောက်တာဝိပယုတ်တာပြစိဏပြစိယောတခါပြောင်းပြန်ပြန်ယူလိုက်ဒီဘက်ကအကြောင်းတရားဟရိယဝတ္ထုရုပ်ယူမယ်ဒီမှာဝတ္ထုနောက်ကဗင်ဇောကရပရိသဏိနာမခန္ဓာကိုကြိုးတရားယူလိုက်တယ်ခန္ဓာနာဝိပယုတ်တာပြစိဏပြစိယော ဒါကြောင့်သူကအချင်းချင်းဆိုတဲ့စကားလုံးလေးထည့်တာနော်ဒါလေးကိုနားလည်သဘောပေါက်ဖို့အရေးကြီးတယ်သူတို့ဒီနှစ်ခုကအကုန်နှစ်ခုလုံးဓာတ်တူဓာတ်များချင်းချင်းမဟုတ်ဘူးဟို ပရိသဏိနာမကနဲ့ဟရိယဝုဒ္ဓဒီလိုချင်းချင်းပြောတာအတကူကိုအကြောင်းယူမယ်ဆိုတကူကအကျိုးပေါ့အဲ့လိုမျိုးချင်းချင်းဆိုပြပြနာနာဖြစ်နေတဲ့သဘောမျိုးနော်ပုရိဇာတပစ္စယောပုရိဇာတကြတော့ခွန်ကြီးတို့အောက်ကဇေဟာလေးကြည်လိုက် အောက်မှာဒီဘက်ညာဘက်ကလေအောက်ကတင်လိုက်ခုနပါဠိတော့အောက်မှာဇေယတကွက်ရှိတယ်အောက်ကိုဆက်ဆက်တင်လိုက်ပါဠိတော့အောက်မှာဇေယဒီဟာလေးကြည့်ဒါကြတော့ပုရိဇာတဝိပယုတ်ပေါ့ပုရိဇာတဝိပယုတ်ကတော့ဘုန်းကြီးတို့ခုနပုရိဇာတပစ္စည်းနဲ့အတူတူပဲအဲ့တိုင်းပဲပြန်ဟောတာနော်ပုရိဇာတမှာဟိုပုရိဇာတပစ္စည်းမှာကြည်လာဝိရိယ6ပါးဝိရိယ6ပါးမှာအဲ့ဒါတွေဟောထားရှိတော့ အဲ့ဒါနဲ့အတူတူပဲအဲ့တိုင်းပဲပြန်ဟောတာဘုရုပ်6ပါးစကုဒုယုတ်ကိုမိပြီးပြီးစကုညင်စိတ်ဖြစ်မယ်သောတာဝတ္ထုယုတ်ကိုမိပြီးသောတာဝဉ္စိတ်ဖြစ်မယ်ကာဏဝတ္ထုယုတ်ကိုမိပြီးကာဏဝဉ္စိတ်ဇေဝဝတ္ထုယုတ်ကိုမိပြီးဇေဝဝတ္ထုအာဇေဝဝဉ္စိတ်ကာယဝတ္ထုယုတ်ကိုမိပြီးပြီးတော့ဗာကာယဝဉ္စိတ်ကြံတဲ့ဟရိယဝတ္ထုယုတ်ကိုမိပြီးကြံတဲ့စိတ်စေတသိက်တွေဖြစ်မယ်ဒါကိုပြောသွားတယ်ဒါကြောင့်မကြည့်လိုက်ဒီမှာ အဲ့ဒီအတိုင်းပဲဟောတယ်သက္ကာယနာသက္ကုဝိညာဏတာဝိပယုတ်တာပစ္စေနာပစ္စယောနော်ဒီဘက်ကသက္ကုတုယုဒီဘက်သက္ကုဝိညာဏသက္ကုဝိညာဏတာယုသက္ကာယနာသက္ကုဝိညာဏတာဝိပယုတ်တာပစ္စေနာပစ္စယောဒါဝိတုယုတ်6ပါးနဲ့ဒီလိုပဲရှင်းခြင်းသောတာယနာသောတာဝိညာဏတာဝိပယုတ်တာပစ္စေနာပစ္စယောခန္ဓာယနာခန္ဓာဝိညာဏတာဝိပယုတ်တာပစ္စေနာပစ္စယောဇေဝယနာဇေဝဝိညာဏတာဝိပယုတ်တာပစ္စေနာပစ္စယော ကာယနာကာဥညာနာသာဝိပယုတ်တာဖြစ်စင်တာဖြစ်စေဟောဘာဝတ္တယုတ်ကြံတယ်ဝတ္ထုအရိယဝတ္ထုယုတ်တွေကြံတယ်ဝတ္ထုအရိယဝတ္ထုဒီအရိယဝတ္ထုယုတ်တွေမြည်ပြီးပြီးကြံတယ်ဝိပကရိယာစိတ်တွေဖြစ်တယ်ဝိပကပြာကဒါနာကရိယာပြာကဒါနာဒါဝိပတရဝိပရှိတဲ့ကရိယာရှိတယ်ဝိပါကပြာကရဏကရိယာပြာကရဏဝိပယုတ်တာပြည့်စင်တာပြည့်စရောဒီလိုလဲရတယ် နောက်ပိစ္ဆဇာတလည်းရတယ်ပိစ္ဆဇာတကြပါလေဒီဝိဘက်ကရိယာဝိဘာကပြာကတာ ကရိယာပြာကတာ ခန္ဓာအဲ့ဒါတွေကိုခန္ဓာခွဲခန္ဓာခွဲပြီးဒီစိတ်တွေကဥပတိပင်ဥပတိပင်ဒီလောက်ပဲကြာတော့အဲ့ဒီစိတ်တွေနဲ့တူဖြစ်တဲ့ရုပ်တွေရှိတယ်ရုပ်တွေကြပြောင်းမသွားဘူးရုပ်တွေပြောင်းမသွားနောက်နောက်ပေါ်လာတဲ့စိတ်တွေကနေပြီးတော့ထောက်ပံထောက်ပံပေးလိုက်တော့ဒီရုပ်ခန္ဓာကိုပြည့်ပြည့်နှုတ်ဘုန်းကြီးတို့ကြည်ထွားလာတာမျိုးမှတ်တာ ဝိဘကပြာကတာကရိယာပြာကတာခန္ဓာပုရိဇာတာလည်းဣမတကာတာဝိပယုတ်တာပစ္စေနာပစ္စယောဒီလိုဟောတယ်လို့မှတ်ပါပေါ့ဗျာနောက်ပြီးတော့မှအောက်ကအပြာကရောဓမ္မောကုသလတာဓမ္မတာဝိပယုတ်တာပစ္စေနာပစ္စယောနော်ဒါကရောဓမ္မောကုသလဓမ္မတာဝိပယုတ်တာပစ္စေနာပစ္စယောအဲ့ဒါကဘာတွေလဲဆိုတော့ဒီဗျာကရတရားတွေပေါ့နော်ခုနအောက်ဆုံး ခုနအောက်ဆုံးဇရာလေးကြည့်လိုက်ခုနအောက်ဆုံးဇရာလေးဟုတ်ပြီအဲ့မှာအောက်ဆုံးဇရာလေးနောက်တော့ဘယ်စိတ်စိတ်တသိကအဲ့လိုပြောတယ်ဗျာတော့ဒီမို့ဒါကတော့သူကအဲ့ဒီဇရာလေးကြည့်လို့မရတော့ဒါကြတော့ဘယ်သွားကြည့်ရမလဲဆိုခုနက အပေါ်ဇရာရဲ့အောက်နားလေးမှာမှတ်ချက်လေးပေးထားပေါ်ဆုံးဇရာကြည့်လိုက်ပေါ့ပေါ်ဇရာဒီမှာဒီမှာဒါလေးကိုပြောတယ်ဒါကြတော့ဒီမှာအပေါ်နဲ့နဲ့တင်လာအဲ့ဒီအောက်နားလေးမှာ မချေဗျာရောဓမ္မောကုသလသဓမ္မသာဗျာရောဓမ္မောအာဟုသလသဓမ္မဤနှစ်ချက်ကိုပုရိသတာနေတရားတိုင်းအရာကောက်ပါဆိုအရှိကပုရိသတာမှာပြောခဲ့တဲ့အတိုင်းပြန်ပြောသွားတာအဲတော့ဗျာရောဓမ္မောကုသလဓမ္မဝိပယုဒ္ဓပစ္စေနာပစ္စယောနော်ဝတ္ထုပေါ့ဗျာဒီကအရိယဝတ္ထုအရိယဝတ္ထုယုံနဲ့ကုသိုလ်စိတ်စိတ်တည်းနော်အဗျာရောဓမ္မောအာဟုသလဓမ္မသာအရိယဝတ္ထုအကုသိုလ်စိတ်စိတ်တည်းဒါလည်းဝိပယုဒ္ဓပစ္စည်းနဲ့ ကျေးဇူးပြုတယ်ဆိုဒီလိုမိန်သွားတယ်ပေါ့ဗျာအဲ့ဒါတော့အဲ့ဒီလောက်ပဲမှတ်မယ်သူကြံညွန်တိုင်းနောက်ကပြောခဲ့ပြီးသားဖြစ်တဲ့အတွက်ပြီးတော့မှဘုန်းကြီးတို့အောက်ကိုဆက်ကြည့်မယ်နော်ဒီဒိဗယ်တွေလောက်ဆိုရသွားပြီဟုတ်အောက်ကိုဆက်ကြည့်မယ်ဇာတိအပေါ်တင်လိုက်တော့ဇာတိပြီးပါပြီဇာတိအောက်ကအဲဒီမှာဝိပယုဒ္ဓပစ္စယတတ္တိအချိန်နေရာနဲ့ပုဂ္ဂိုလ်ဝိပယုဒ္ဓပစ္စည်းဟာကာလာပြပစ္စုပန်အနေနဲ့ပဲခြေစုပ်ပြုတယ် ဘဝပြပစ္စောကလည်း26ဘုံပစ္စောကခုနပြောတဲ့တင်ညတဘုံအာရိပါလေးဘုံမဖြစ်နိုင်ဝိပယုဒ္ဓဆိုတာကခုနဝိပယုဒ္ဓပစ္စည်းချင်းချုပ်လေးပြန်ကြည့်လိုက်တာသူ့ရဲ့ဥပဒေပဲသတ်မှတ်ချက်ကဝိပယုဒ္ဓပစ္စောတိဝိပိနောဓမ္မအာရုပိနာဓမ္မနံဝိပယုဒ္ဓပစ္စေနာပစ္စောတာဝိပယုဒ္ဓစိကံအဲ့ဒါကြည့်လိုက်ရင်ဟုတ်လားရူပဘုံအရူပဘုံမဖြစ်နိုင်ဘူးအဲအရူပဘုံမဖြစ်နိုင်ဘူးဒါကြောင့်မို့ အတင်ညတဘုံမှာရုပ်ရည်ရှိတယ်အာရူပဘုံနာညဒိဏဘုံမဖြစ်တော့ဘုံအဖြစ်ပြစောက26ဘုံပုဂ္ဂိုလ်ကတော့ပုဂ္ဂိုလ်7နှစ်အောင်သူခိုက်တာနဲ့သူကျေစုပြုနိုင်တယ်ဒီလိုမှခဲအောင်သွားကြည့်မယ်ဝိပယုတ်တာဤစွမ်းအင်နော်တံပြုတ်တာဝိပယသဘောအဖြစ်ချင်းချင်းလုံးဝဆန့်ကျင်ပဲဖြစ်နေဒါလေးမှတ်ထားတံပြုတ်တာသဘောဒီအချင်းချင်းရောနှောဤရှင်တွဲနေဤဒီသူကဒါလေးဖြတ်ချင်တယ်အောက်ကနေညီသွား ဒါပြုတ်တာသဘောသည်အချင်းချင်းရောနှော၏ရှင်တွဲနေအောက်ကလိုပဲရှင်တွဲနေဒီနားလေးမှာဒါပြုတ်တာသဘောသည်အချင်းချင်းရောနှော၏ရှင်တွဲနေ၏နော်မှုဖြစ်၏ဒါလေးဖြတ်ခြင်းမှုဖြစ်ဒီပေါ်နာမှုဖြစ်နေရတော့ထားလိုက်နောက်ကမှုဖြစ်မှုဖြစ်အောက်ကစကလုံးနဲ့တူတူပဲဖြစ်မှုဖြစ်ဖြတ်မယ် ကံပြုတ်တာသဘောသည်ချင်းချင်းရောနှော၍ရှင်တွဲနေ၏အောက်ကဝိပြုတ်တာသဘောချင်းချင်းမရောနှဲပဲနဲ့ရှင်တွဲနေ၏ဒါလေးပေါ့နော်အဲ့တော့ပေါ်ကမှုဖြစ်နေပုံနေတော့ဒီမှုဖြစ်နေဖြစ်ဟွန်းဤရတော့ထားတယ်ဟွန်းအဲဟုတ်ပြီအောက်ကလည်းညီအောင်အဓိကပြောချင်တာတံပြုတ်သဘောကဒီတရားတွေဟာတံပြုတ်လက္ခဏာနဲ့ညီညွတ်နေတဲ့အတွက်သူကရောနှောဖြစ်နေရောနှောပြီးမှရှင်တွဲနေ ရောသမရောပြီးတော့သမနေဝိပယုတ်ကြလို့မဟုတ်သူကအတူတော့ရှင်တွဲနေတယ်အဲ့လိုရောမနေဒါကိုပြောတယ်ဒါကြောင့်မို့တံပြုတ်တာတံပြုတ်သဘောတည်းချင်းချင်းရောနော၍ရှင်တွဲနေဒီလိုလေးမှတ်တယ်ဝိပယုတ်တာသဘောချင်းချင်းမရောနောပဲရှင်တွဲနေအဲ့တော့ရှင်တော်စကားညီမယ်နောက်တစ်မျိုးသွားမယ် တံပြုတ်ဆိုတာနန္တရားအရှင်ရင်ရောနှောပြီးရှင်တွဲမျိုးဖြစ်ခုနကဒီဒီဇေယျဖြတ်လို့ရရင်ဒီဝိပယုတ်တာပြည်ဆိုဘောတံပြုတ်တာပြည်စီလေးကြည်လိုက်မယ်နော်အောက်အောက်အဲဒီအပေါ်ကအပေါ်ကလေးအောက်ကိုဆွဲချအဲဟုတ်ပြီဒီမှာတံပြုတ်တာတံပြုတ်တာပြည်စီကတော့နံခဏအချင်းချင်းပဲဒါကြောင့်မို့တံပြုတ်တာတံပြုတ်ဆိုတာနန္တရားချင်းရင်ရောနှောပြီးရှင်တွဲတာဝိပယုတ်တာကြတော့ နန္တရားနဲ့ယုတ်တရားနော်ဒီမှာအာရူပိနောဓမ္မရူပိနာဓမ္မနံအာရူပိနောဓမ္မရူပိနာဓမ္မနံပေါ့နော်ဒီဟာလေးကြည့်ပြီးရေးထားတာသူ့ရဲ့စင်မျိုးတွေထောက်တာဝိပယုတ်တာဝိပယုတ်ကနန္တရားနဲ့ယုတ်တရားယုတ်တရားနဲ့နန္တရားတို့အချင်းချင်းရောနှောခြင်းမရှိဘဲနဲ့ရှင်တွဲနေနော်ဒါကြောင့်မို့အောက်မှာဆက်ကြည့်မယ် တံမြုပ်တာသဘောတတ္တိစိတ်ပိုင်းဆိုင်ရာစိတ်ဆွမ်းရင်တက်တက်ပေါက်ဆက်မှုရှင်တွဲမှုဖြစ်ဝိပယုတ်တာသဘောစိတ်ပိုင်းနဲ့ရုပ်ပိုင်းမပေါက်ဆက်ဖက်နဲ့ရှင်တွဲနေမှုဖြစ်နော်အဲတော့မိမိနဲ့ပေါင်းသင်းနေတဲ့တငယ်ချင်းတွေမိသားစုတွေဆရာသမားတွေဆရာသမားစသည်များတို့မိမိနဲ့တူနေခြင်းသာသာတာဆွမ်းရင်ရှိဒီမှာသိကြတယ်ထို့သောရှိတော်လဲနော်တယောက်နဲ့တယောက်ပြန်လာတချို့က အဲဆရာသမားဆရာနဲ့တွေ့တာတူနေအပြင်းပြဆောက်ရှောက်မှုမရှိဘူးမိဘနဲ့သားသမီးပေါ့ဒါမျိုးဆောက်ရှောက်မှုမရှိဘူးအမီးကိုဘာလို့ပြစ်ထားတာချိုးကြတဲ့သားငယ်သမီးလေးတွေပြစ်ထားတယ်အဲ့လိုမျိုးပေါ့ဆရာသမားလုပ်တဲ့ပုဂ္ဂိုလ်ကလည်းအဲ့လိုပဲအမိခံတော့ပဲလောက်တာတယ်တပည့်တွေဝင်တော့တေချာဆောက်ရှောက်တာမဟုတ်အဲကြောင့်အညောမညာတတ္တိရှိဖို့ခက်တယ်အတူတော့နေနေကြတာပဲဖြင်းချင်းပြန်ပြန်လာဆောက်ရှောက်မှုမရှိဘူးအဲ့ဒီတဲ့ဒီဆွမ်းရင်လည်း စိတ်ဓာတ်ချင်းကြရဲ့စေနာမေတ္တာချင်းတူပြီးတော့သံယုတ်တာတတ္တိရှိဖို့အလွန်ခက်ခဲတယ်တို့တို့ပြန်လာဆောက်ရှုပ်မှုမရှိဘူးအပေးယူမရှိမညီမြစိတ်ဓာတ်ချင်းသီလတရားတရားချင်းစသည်ချင်းစသည်တို့ကွဲပြားနေတဲ့အတူနေချနေထိုင်ကြတော့လည်းပဲဘာဖြစ်လဲလူပေါင်းစိတ်กว่าဝိပယုတ်တာစွမ်းမြင်နေထိုင်ကြရင်ဖြစ်တယ်နေထိုင်ဆက်ဆံနေနော်ဒါဘုန်းကြီးတို့อืม ဒီလိုအတူတူနေပြီးတော့စိတ်ဓာတ်ချင်းလည်းမတူဘူးသီလတရားတရားချင်းမတူဘူးနော်အဲ့တော့သူကပေါက်နာပေါက်နာလူပဲပေါက်နာ စိတ်ကမပေါက်ဘူးဒါမျိုးဆိုလို့လေဒီရလေနော်အောက်ကိုဆက်ကြည့်မယ်သူတော်ကောင်းများနေနေပေါ့လူဖြစ်စေရန်ဖြစ်စေလူဘရလာခိုင်မှာတူနေဖို့အကြောင်းကံပါလာရင်တော့တူနေကြမှာဒါကိုဘုန်းကြီးတို့ရေစက်ဆုံးကြတော့ရေစက်ဆုံးလူပေါင်းစိတ်ကွာ မနေထိုင်ကြဘဲနဲ့တဝုတူပြမစို့တရားတို့ဖြင့်ဆောက်ရှောက်ကူညီအေတူပူမြဘေးယူညီများလည်းချင်းချင်းသိခံမြအပြစ်မမြင်ချစ်ကြည်သောမျက်လုံးတို့ဖြင့်ကြည်ကနေထိုင်ကြပါမူမိမိတို့နေထိုင်တဲ့ကဘာကြီးငြိမ်းချမ်းသာကိုမိသားစုတွေပေါ့နော်တကယ်တမ်းခုနကချင်းချင်းပြန်ပြန်လာလာဆောက်ရှောက်မယ်တကယ်ကိုစိတ်တူကိုယ်လူနဲ့နေကြမယ်ဆိုရင်တကယ်ဒီမိသားစုကချမ်းသာတာပဲဒီเจ้าတက်ကချမ်းသာတာပဲ အဲ့လိုမနေမနဲ့ကွဲကွဲပြဲပြဲနဲ့နေကြမယ်ဆိုဘာမှအထိပ်ပဲမရှိဘူးเนาะဒီနေရာလေးမှာဘုန်းကြီးတို့ဒီနေ့မနေဘူးပဲခုနရှိုက်ကိုင်းတာပြီးသေးဘူးလားမသိဘူးအဲ့ဒီအောက်ကနေဘုန်းကြီးခုနငငယ်တုန်းကဆရာသမားမိငယ်တဲ့ဆုံးမလေးထည့်တာအရင်အဲ့ဒီဘိုင်ဘာထဲမှာလည်းပို့ထားတယ်ဒီနေ့နောက်မှအဲ့ဒါသတိရတယ်ပြစောစောကဟိုမလုံးပြီနော်အဲ့ဒီအောက်မှာပဲဘုန်းကြီးတို့မစိုးရင်တိုက်တဲ့နေစဉ်ခေါင်းကဘုန်းကြီးမစိုးရင်တိုက်တဲ့မှာ9နှစ်လောက် ကြာပါတယ်နေခဲ့ပါတယ်အဲ့ဒီမှာဘုန်းကြီးတို့ဆရာညီမတိုက်မှာနိုင်ဂါကြီးသုံးပါးရှိပါတယ်ပထမနိုင်ဆရာတော်နိုင်ဂါကြီးသုံးပါးဆရာတော်ဦးသိရိန်နာဘိဝန္တဗမာနိုင်ဂါဒုတိယဥက္ကဋ္ဌလောက်တော့ဥက္ကဋ္ဌတရားတော့မလုပ်ဘူးနောက်နောက်ဒီမှာ ခုနဒီဟာကိုတော့ဘုန်းကြီးတို့ဘယ်နေရာထည့်စေခြင်းလဲဒါလေးက မပြီးသေးဘူးသူရေးထားတာကြံသေးတယ်ဟောအောက်မှာတရားပါတယ်နော်ပြီးသွားဒီနှစ်ခုအင်းအဲဒီဟာလေးကမနိဝေဒီအောက်ကဒီလိုနေထိုင်ကြမိမိအတွက်လဲဆိုအောက်ရိုက်ချရိုက်မှာတကြောင်းစီပုံချတာဒီဟာရေးကြည့်လို့ဒီကြောင်းကသူကပေါင်းရေးတာမိမိအတွက်လဲဂုံတဲ့ဆရာသမားလဲဂုံအတွက်ဂုံထွက်အဲ့ဒါတကြောင်း တိုက်တာအတွက်လဲဂုံတဲ့သာနာအတွက်လဲဂုံထက်ကြလိမ့်မယ်အဲ့ဒါတကြောင်းပေါ့ အဲ့ဒါအရေးကြီးလို့ဒီကြောင်းကြီးချတာသူကပေါင်းရိုက်တာအဲ့ဒီသူရေးထားတဲ့ရိုက်လို့ဟိုညာတာမှာကဲထားပြီးမှပြန်ပြမယ်တရားကိုကြည့်မယ်နော်အဲ့တော့ဘုန်းကြီးတို့ဒီဘုန်းကြီးရဲ့ဆရာသမားပေါ့တန်ခါဖွဲ့စည်းတွေကဘုန်းကြီးတို့နောက်ပိုင်းမှာပေါ်လာတယ်ဘုန်းကြီးတို့မစိုးရင်တိုက်တဲ့ရောက်မပေါ်သေးဘူးဗျဘုန်းကြီးတို့မစိုးရင်တိုက်တဲ့မှာ80ခုနှစ်လောက်ကရောက်တယ်80 81 80 81 80နှစ်လောက်မှအဲ့မှာဖွဲ့စည်းတွေစပေါ်တယ်တန်ခါဖွဲ့စည်း ဝစီတွေဖြစ်ပေါ်လာတဲ့အချိန်မှာဆရာတော်သီရိနာကနိုင်ငံတော်နိုင်ငံတော်တန်ခါအနာကရဲသွားလှုပ်လိုက်တော့သူကကဘာကြီးမှာနေရတယ်၃လတစ်ချိန်အဲလို၄လတစ်ချိန်အဲလိုနေရတော့ဘောအဲ့ဒီအချိန်မှာဘုန်းကြီးရဲ့ဆရာကြီးကတိုက်တာမာနဂါကြီးသုံးပါပေါ့ဆရာတော်ဥရာဇဆရာတော်ဥနာယကဘေဝန္တဆရာတော်ဥနာအာဇာဘီအဲ့တော့ဘုန်းကြီးဆရာကြီးကြီးကဖြစ်တော့ဝါဇုကာလာမှာ တိုက်တာမှာ ဒါကတတိုက်လုံးအနေနဲ့လည်းပေးတယ်ဘုန်းကြီးတို့အုပ်စုမှာလည်းဒီဘုန်းကြီးဆရာကြီးကဒီစကားကိုအများအားပြောတယ်ဒီစကားကသူကဘယ်ကနေယူပြောလဲဆိုဘုန်းကြီးတို့ဟောဒီမှာအောက်မှာတန်တတန်ဒီဝါဒပေါ့နော်အဲ့မှာလည်းရေးချကြတယ်နော်ဒီဒီဟာတန်ဒီဝါဒနော်တန်တအတန်တတန်ဒီဝါဒဝါလေးဟောသူကတမျိုးပြင်းဝါလို့ရရဝါဒ နဝါတဝါယချဝါဝါတအတ္တန္တတန္တိဝါတတလူယုတ်မှာ လူယုတ်တွေလူညံ့နေရနေထိုင်နေဒါဘုရားဟောတာနောက်ကတန္တတန္တိဝါတဒါလူတော်လူကောင်းလူမြတ်တွေနေထိုင်နေအင်္ဂုတ္တပရမဥစာမင်းတော်59ပုပ္ပဝက်ဒုက္ခနိဗ္ဗာန်ကြည်ပြီးဒီဆရာသမားကဘုန်းကြီးတို့တွေကိုမြတ်မြတ်မိတ်ပါတယ်အဲ့ဒီပါဠိလေးကြည်ကျင်အဲ့မှာရှိပါတယ် အဲ့တော့အဲ့ဒီဆရာသမားမိတ်တဲ့စကားလေးပြန်ပြောပါမယ်ပေါ်ပြန်ကြည့်မယ်ကိုရင်တို့ကိုရင်ဦးစင်းတို့အခုတပည့်တော်တို့ဒီကျောင်းတိုက်တွင်မှာဝါဆိုပြီးအတူနေကြတော့မယ်ဒီလိုအတူနေထိုင်တဲ့တူနေထိုင်ကြတဲ့အခါလူရုပ်လူညံ့တို့ရဲ့နေထိုင်နည်းလူတော်လူမြတ်တို့ရဲ့နေထိုင်နည်းနှမျိုးရှိပါတယ်လူရုပ်လူညံ့တို့နေထိုင်နည်းဆိုတာ ကြီးတဲ့ပုဂ္ဂိုလ်ကဖြစ်စေရွယ်တူပုဂ္ဂိုလ်ကဖြစ်စေငယ်တဲ့ပုဂ္ဂိုလ်ကဖြစ်စေအတူနေပုဂ္ဂိုလ်ချင်းချင်းတစ်ပါးနဲ့တစ်ပါးအပြည့်တွေ့မြင်လာတဲ့အခါပြောဆိုဆုံးမခြင်းမပြုဘူးဒီတိုင်းကြည်နေတော့မျက်ကွယ်ပြုနေအပြစ်ကိုပြောဆိုဆုံးမနေလေအပြစ်ကိုဝန်ခံမှုလက်မခံမှုအပြစ်ကိုဝန်မခံတခါတလေအပြစ်ကိုပြောရင်တော့ဝန်ခံနဲ့လက်ခံပေမဲ့လည်းအဲ့ဒီအပြစ်ကိုနောက်မဖြစ်တော့ထိမ့်သိစောင့်ရှောက်မှု မရှိဘူးကုစားဖို့မရှိဘူးဆိုရင်အဲ့ဒီပုံကောများနေထိုင်ခြင်းဟာလူရုပ်လူညံ့တွေရနေထိုင်မှုဖြစ်တယ်လူတော်လူမြတ်တို့နေထိုင်နည်းဆိုတာကတော့အတူနေပုံကိုချင်းချင်းအပြစ်တွေ့မြင်လိုက်မေတ္တာနဲ့ပြောဆိုပြတယ်ပြောဆိုတယ်အပြောခံတဲ့ပုံကလည်းဝန်ခံတဲ့လက်ခံနဲ့ဝန်ခံလက်ခံတဲ့အတိုင်းနောင်ဒီအပြစ်မျိုးထပ်မှမဖြစ်ရအောင်လိုက်နာထိမ့်သိမ်းစောင့်ရှောက်နေထိုင်တယ် ထိုပုဂ္ဂိုလ်များ၏နေထိုင်ခြင်းသည်လူတော်လူမြတ်တို့နေထိုင်မှုဖြစ်တယ်။ဒါကြောင့်ကိုရင်ဦးစင်းတို့အတူနေထိုင်တဲ့အချိန်မှာလူရုပ်လူညံ့လို့မနေကြနဲ့။လူတော်လူကောင်းဖြစ်အောင်ကြိုးစားပြီးနေထိုင်ကြရမယ်။ဒီလိုနေထိုင်ကြမယ်ဆိုရင်မိမိအတွက်ဂုံတဲ့ဆရာသမားတွေလည်းဒီမိမိအတွက်လည်းအောက်ပုတ်ချခြင်းဒါကအရေးကြီးတဲ့စကားအဒီမှာမိမိအတွက်ဒီလိုနေထိုင်ကြမယ်ဆိုရင်နော်နောက်နောက်နေထိုင်ကြမယ်ဆိုမိမိအတွက် ဒီဒီမိမိအတွက်လေတခါကြီးဟောမဟုတ်ဘူးအဲ့ဒါမဟုတ်ပြန်တင်လာအဲ့ဒီနောက်ကမိမိအတွက်အဲအဲ့ဒီကနေအဲ့ဒါတကုတိမိမိအတွက်လည်းဂုံတဲ့ဆရာသမားအတွက်လည်းဂုံထွက် နောက်တိုက်တာတိုက်တာအတွက်ကိုအောက်ပုတ်ချနေတယ်အဲအဲ့ဒီလိုနော်မိမိအတွက်လည်းဂုံတဲ့ဆရာသမားအတွက်လည်းဂုံထွက်တိုက်တာအတွက်လည်းဂုံလက်သာသနာအတွက်လည်းဂုံထက်ကြလိမ့်မယ်ဒီအဆုံးအမတွေပြေးသွားတယ်ပေါ့ဗျာ ဒါကဘုန်းကြီးတို့ဒီတန်တအတန်တတဏိဝါဒတဏတဏဝတဏိဝါဒဆိုတဲ့စကားလေးကြည့်ပြီးဘုန်းကြီးတို့ဆရာသမားဆုံးမဒီဆုံးမလေးကောင်းပါနော်ဘုန်းကြီးတို့ကမိသားစုချင်းချင်းအကြောင်းတိုက်ဆိုတော့ဘုန်းကြီးတို့ကြောင်းမှာတန်ခါလေးပါနေတယ်ဘာကြီးလဲဆိုအာဟုပေါ့ဒီလိုစုနေတဲ့အခါကျတော့တဝုနဲ့တဝုမေတ္တာစေနာနဲ့အမှားလေးတွေပြောပြဆုံးပါမယ်ပြုပြင်ပေးရမယ် မှားသွားတဲ့ပုံကလည်းဒါလက်ခံမှုကိုခံဝန်ခံတဲ့အတိုင်းနောက်မဖြစ်အောင်ကိုကထိမ့်သိမ့်စောင့်ရှောက်မိ။အိုးကိုကပြုပြင်မခံနိုင်ဘူး။မှားတာကိုထောက်ပြလက်မခံနိုင်ဘူး။မှားမှလည်းမသိဘူး။ထောက်ပြလည်းလက်မခံနိုင်ဘူး။ဝန်လည်းမခံဘူး၊ဝန်မခံဘူး။ပြန်လည်းမပြုဘူး။ဒါတော့လူညံ့လူရုပ်တွေကနေထိုင်နေပြီ။အဲ့ကြရင် ကိုယ့်အတွက်လည်းဂုံပြက်တယ်။ဆရာသမားအတွက်လည်းမိဘအတွက်လည်းဂုံပြက်တယ်။ဒါကိုပြောချင်။ အဲ့တော့ဒူနေထိုင်ကြပြီဆိုရင်ခုနဘုန်းကြီးတို့ဆရာသမားဗာမိတ်တာလေဒီနေ့တယောက်မြစ်တိတွေ့လာရင်မေတ္တာနဲ့ပြောပြရမယ်အရင်များဒီလိုမနေနဲ့ဒီလိုမပြောနဲ့မိသားစုချင်းချင်းလည်းဒီလိုပဲဆုံဆုံမှပြောဆိုနေထိုင်ရမှာလေပြစ်ထားလို့မရဘူးနော်အဲ့လိုပြောကြတဲ့ပုံကလည်းဒါကိုကိုမမကိုတည်ပြီးလက်ခံတယ်ဝန်ခံတယ်လက်ခံဝန်ခံတဲ့အတိုင်းမှာနောက်ဒါမျိုးမဖြစ်အောင်ကိုထိမ့်သိမ့်ဆောက်ရှောက်မင်း အဲ့လိုနေမှလူတော်လူပေါင်းလူမြလို့ဆိုပါအဲ့လိုနေမှဆိုရင်တပတ်တည်းနေထိုင်တော့ကို့မှာဂုံတက်တယ်ဒီဆုံးမခံတယ်တော့အမှားနေတော့နော်လိမ္မာရင်ကြီးလာဟုတ်ဒါလေးရောဘယ်သူတော့နံပါတ်1ကိုဂုံတက်တော့နံပါတ်2ကြဒါဘယ်သူသားသမီးလေးတော့ဒါဘယ်သူတပည့်လေးတော့နော်ကို့အတွက်လည်းဂုံတက်တယ် ဆရာသမားနဲ့နေတယ်ဆရာသမားကုန်တက်တယ်မိဘနဲ့နေမိဘလည်းကုန်တက်တယ်ဟောတိုက်တာအတွက်လည်းကုန်လို့ကုန်နေတက်ဟောဒါပဲတိုက်ထွက်လဲတော်လိုက်တာဒီကိုလေးနေပုံထိုင်နော်သာနာအတွက်ကိုလည်းကုန်နေထက်မြတ်နော်မြားကြီးညိုလေးစားလာဒီလိုဖြစ်အောင်နေဖို့ဘုန်းကြီးတို့ဆရာသမားဆုံးမသွားဒါလေးကို စောစောကတည်းထည့်ရမယ်လို့ဒီမဆုထုတ်ပြီးတော့နောက်မှဒီနေ့မှတည်ရဟော ဒါမထည့်ရသေးပါဘူးဆိုဘုန်းကြီးဒါကြောင့်ပုံတစ်ပြင်းရေးရတော့နော်ဒါလေးပြီးတော့မှခုနမဆုအောက်ကနေဆက်ကြည့်မယ်နော် မပြီးသေးဘူးဒီနေ့ဒီပစ္စည်းလေးဆုံးသတ်နေလို့ချင်းနော်ပြောတာကြိုင်လာနောက်တစ်ခါထပ်ပြောတာပေါ့ဗျာလောလောဆယ်တော့ဒီထဲမှတ်စုတဲ့ပါတာကိုကိုယ်အောင်ပြောခုနမှတ်စုတော့အောက်ဆက်ပြပါဗျာ အဲဝိပယုတ်တပစ္စည်းကိုသဘောပေါက်လိုက်ရင်နာမရူပပရိစေတာဉာဏ်အောက်မှာအပေါ်မှာနည်းနည်းကြံတယ်အပေါ်မှာတင်လာအဲမိဘနဲ့သားသမီးနေထိုင်နေမိဘတို့ဟာအတိလိမ္မာဉာဏ်ပညာရှိတဲ့သားသမီးတို့နဲ့တူနေတဲ့အခါအဉာဏ်ပညာတတ္တိသံယုတ်တတတ္တိဖြင့်ခြေစုပြုနေကြတယ်ဘာလို့လဲဆိုသားသမီးတွေကလိမ္မာတဲ့အခါကျမိဘဆောက်ရှောက်တာဆောက်ရှောက်တဲ့အခါကျအာဒီမှာ ရောနှော့ပြီးနေရသလိုပေါ့စိတ်ကောကိုယ်ရောနှော့ပြီးနေတံမြုပ်တတ္တတိဖြင့်ကျေစုပြုမိဘလည်းဒီလိုစိတ်ချမ်းသာတာသမီးပေါ်မေတ္တာထားတယ်ဓမ္မစိုးတရားတွေမိဘထားတယ်အသာသမီးလေးလည်းလိန်မာတော့ဟုတ်လားဒီမိဘများမေတ္တာစိတ်နာနဲ့ဆောက်ရှောက်တာပဲတကယ်လို့သိုးသွန်းနေတဲ့သာသမီးတွေကြကိုကမိုးရီထားတာကိုပြစ်ပယ်လို့ရလို့မရဘူးနော်ယေရှုတော်ပြုတ်နေရတော့အချိန်ချင်းဒါပေမဲ့ဝိပယုတ်တာတတ္တိလည်းပဲသွားတာ ကိုကတော့ပေါင်းတယ်စိတ်ကတော့အတူတူမဖြစ်နိုင်သူကျင်ဆိုင်တော့မတူညီတဲ့အတွက်ဒါမျိုးဖြစ်သွားမိဘနဲ့သားသမီးနေထိုင်တယ်ဒီပေါ့မိဘနဲ့သီလိမ္မာရှိတဲ့သားသမီးသီလိမ္မာဉာဏ်ပညာရသားသမီးတွေကြတော့ပညာပညာတတ္တိတံပြုတ်တာ တတ္တိဖြင့်ခြေစုပ်ပြုနေတယ်ဒီလိုမှတ်တာဆိုတော့မိုက်မဲနေတဲ့သားသမီးတွေတူနေကြတဲ့မိဘများကြပါလေပညာပညာတတ္တိဝိပယုတ်တာတတ္တိခြေစုပ်ပြုနေကြတယ်ဒီလိုမှတ်ထားမယ် ဒီဝိပယုတ်တပစ္စည်းကိုသဘောပေါက်လေနာမရူပပရိစ္ဆေဒဉာဏ်ရနိုင်ပါလေနော်နာမရူပပရိစ္ဆေဒဉာဏ်ဆိုရုပ်တဘာနာမ်တဘာဝတွေဒါကိုနားလေသဘောပေါက်တယ်နော်ရုပ်နဲ့နာမ်နဲ့အတူတူကဖြစ်နေကြတယ်ပြုလို့အတူတူကကျေစုပြုနေကြတော့ရုပ်ကတတ္တနာမ်ကတတ္တခုနကဘုန်းကြီးတို့လိုက်ကြည့်လိုက်ပါနော်အင်းပရိသဏီဝိထီတွေပဲကြည့်ကြည့်ဒီပစ္စည်းသဘောတရားတွေပဲကြည့်ကြည့်နော်တခြားသည် ဖြစ်တာဘယ်တော့မှပေါက်ဆက်ပြီးမဖြစ်ဘူးယောဂယောသဘာတတနာနာသဘာဝတတအဲ့လိုကိုကိုပြပြသိသွားရင်နာမရူပရိစေတာညံမယ်နော်အောက်ဆက်ကြည့်မယ်အမောတင်လောက်နည်းနည်းနော်အဲ့တော့တံပြုတ်တာဝိပယုစနှစ်ပစ္စည်းသူ့ရဲ့ဥပဒေပေါ့သူကအရင်ပစ္စည်းတွေထဲမှာထပ်ပြီးတတ်မှတ်ပြလိုက်တာပဲတံပြုတ်တာပြီးတော့ဝိပယုတ်တာပြီး ဒီပစ္စည်းနှစ်ခုရဲ့ယုံနာခွဲခြားမှုမှာတမ္ယုတ်တပစ္စည်းကနာနာချင်းသာကျေစုပြုတယ်ဘယ်တော့မှယုံနဲ့နာနဲ့ကျေစုမပြုဘူးဒီလိုမှတ်တာယုံချင်းချင်းကျေစုမပြုဘူးနာချင်းချင်းပဲကျေစုပြုတယ်နော်ဒီမှာတော့တကူတော့ကြံတော့ဘယ်တော့မှယုံနဲ့နာနဲ့တမ္ယုတ်တာပဲဖြစ်ဘူးယုံချင်းချင်းလည်းတမ္ယုတ်တာမဖြစ်ဘူးဒီတစ်ချက်တော့ကြံဝိပယုတ်တပစ္စည်းကြတော့ယောဂနာကိုနာငါယုတ်ကိုကျေစုပဲဘယ်တော့မှယုံနာချင်းချင်းကျေစုမပြုဘူး ဒီဟာဒီလိုသဘောပေါက်သူ့ရဲ့သဘောတရားကိုနားလည်သွားရင်အဲ့တော့ဒီမှာအောက်မှာဆက်ကြည့်လိုက်ပဋ္ဌာန်းဝိပဿနာပဋ္ဌာန်းနည်းနဲ့ဝိပဿနာရှုတဲ့အခါကျတော့တာမန်တာမန်ရေချပုံနေတယ်တာယတာမာယနာတာမန်ကအင်မရေချပုံတယ်တာမညလားတာမန်အတိမျိုးမဟုတ်ဝိပဿနာပဋ္ဌာန်းနည်းနဲ့အထုတ်လို့ဝိပဿနာ ဉာဏ်နေဖြစ်သွားတဲ့နာမရူပပရိစေတဉာဏ်ကြောင်းကျိုးသိတဲ့ဉာဏ်ကတာမန်တိမျိုးမဟုတ်ဘူး။တာမန်တိမျိုးဆိုတာဘာလဲရုပ်ဆိုတာဟုတ်လား။သိတဲ့သဘောကနံမသိတာနံရုပ်ဒီလောက်လေးတင်သိတာမဟုတ်ဘူး။နော်ပဋ္ဌာန်းနည်းနဲ့ဝိပဿနာဉာဏ်ဖြင့်အပိဓာခက်ခဲနဲ့နဲ့တဲ့အသိဉာဏ်မျိုးနဲ့သိတာယုံနာတဘာဝနဲ့နော်။တာမန်တိဉာဏ်မျိုးမဟုတ်ပါဘူး။ဆွဲလန်းနေတဲ့ယုံနာတရားတွေကိုတန်ပြုတ်ဝဝပြုတ်နဲ့ခွဲခြားသိမြင်နားလည်သဘောပေါက်ခြင်းဖြစ်တယ်။ဥပမာဘုန်းကြီးတို့ အဲဒီရိတ်တာတွေဟောတဲ့အတိုင်းသိတာနံမသိတာယုတ်ဒါမျိုးလောက်တဲ့သဘောပေါက်တာမဟုတ်ဘူးဗုဒ္ဓခါမှာစိတ်နဲ့စေတစာယုတ်တွေဖြစ်တယ်နော်ပရိသဏိခါမှာပရိသဏိဝိညာဉ်စိတ်နဲ့ဟရေယဝိရုယုတ်ဖြစ်တယ်အဲ့ဒီလိုပေါ့စိတ်ကြောင့်စေတစာယုတ်တွေဖြစ်တယ်ဒါမျိုးတွေကိုရှင်းရှင်းလင်းလင်းဖြစ်တယ်ကုသိုလ်စိတ်ကြောင့်စေတစာကုသိုလ်စေတစာယုတ်တွေဖြစ်တယ်အကုသိုလ်စိတ်ကြောင့်အကုသိုလ်စေတစာဒီစိတ်နဲ့စေတစာယုတ်ကတိတဏိဖြစ်နေကြတယ်ဒီလိုသဘောပေါက်တာ တာမန်လေးသဘောပေါက်တာမဟုတ်ဘူးအဲ့ဒီလိုတွေမြင်ပရိသန်တွေခါမှလည်းဒီမှာကြည့်လိုက်တော့ဒီပရိသန်တွေခိုက်တာမှာပရိသန်တွေကဥပခိုက်တာမှာ ကမ္မဇာယုတ်တွေဖြစ်တယ်။သုံးဖို့ဟရိယဝတ္ထုယုတ်ဖြစ်တယ်။ဒီပရိသန်တွေစိတ်စေတသိက်ဟရိယဝတ္ထုယုတ်တွေကတိသန်တွေဖြစ်။အဲ့လိုခက်ခက်ခက်သိမ်မွေ့နဲ့နေတဲ့တံပြုတ်ဝပြုတ်တာသဘောတွေကိုသိမြင်သွားတာ။တာမန်ယုတ်နာကိုသဘောပေါက်တာမဟုတ်ဘူး ခက်ခဲနဲ့နဲတဲ့ယုံနာတရားတွေကွဲပြားမှုတံပြုတ်တာနေပြုတ်ဝိပြုတ်တာနေနဲ့သိမြင်ခွဲခြားနားလည်သဘောပေါက်မှာကြောင်းကျိုးလဲနားလည်သဘောပေါက်ဒါကြောင့်မို့ဟုတ်လားတာမန်အတိမျိုးမဟုတ်ဘူးပထဝီပန္နာနော်အထုသိတဲ့တကယ်ကိုခက်ခက်ခက်နဲ့နဲ့နဲ့နဲ့သိတဲ့အတိမျိုးသဘောပေါက်တာဖြစ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ကဘာလို့ ਆ လဲပဋ္ဌာန်းတရားတွေလေ့လာသင်ယူရပါတယ်လို့မှတ်ထားကြအောင်နော် အဲ့ဒီဟောပြောဆုစုမှတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။သာဓုသာဓုသာဓုအရှင်များပေးတဲ့စင်ပြပါဗျာ။